လူတွေပါတော့လူဘုံတော့လူလာဖြစ်လာကြရ။ဟုတ်။ဒါတွေလူတွေနဲ့တူတယ်။မှန်ပါပါဘုရား။ဟုတ်လားဟုတ်ကလားရဲ့လူ။ဟုတ်ပါပါ။ဟင်ဘယ်ခိုင်းပြီးရောမှာ။လူဟုတ်ကလား။ဟင်လူတော့ဖြစ်လာပြီဗျာ။လူသိပေါ့ဖို့လူသိတယ်လို့။သူလူတော့ဖြစ်လာတာပဲလေ။မှန်ပါ။နော်။ သို့တော့လူသိပေါက်ဖို့လူသိတယ်ဗျနော်အဲ့တော့လူသိဆိုတာတို့ပါတော့ဝေအကြောင်းအကျိုးခွဲပြီးမှနော်မှန်ပါပြီးတော့ကိုကြံစီတဲ့အကြံစီအပြောဆိုအပြုအမူဟောတာဒီလိုကြံလိုက်ရင်အကျိုးရှိတယ်မရှိတယ်ခွဲပြီးမှလူဟုတ်နော်ဒီလိုကြံတယ်ပြောတယ်လုပ်တယ် အပြည့်ရှိတယ်မရှိဘူးခွဲပြီးမှလူလူဖြစ်သလားဖြစ်ပါပြီဗျာပါတယ်ပါတယ်ဘယ်တော့မှဖြစ်ထားဖြစ်ထားလို့ဟင်မကြသေးပါဘူးဟုတ်ကလားဟုတ်ပါပြီဟင်ဟုတ်ပါပြီဟင်အဲဒီအဲအကျိုးရှိမရှိအပြည့်ရှိမရှိခွဲပြီးတဲ့ပုဂ္ဂိုလ်ဒီ ကိုရှောင်မို့မလို့ဘူးအဲ့ဒီခွဲပြီးစိတ်ကခွဲပြီးညာငါပဲဟောတာပြည့်ရှိတယ်ဟောတာပြည့်မရှိဘူးဟောတာအကျိုးရှိတယ်အကျိုးမရှိဘူးသူခွဲပြီးညာငါသိသွားတာတို့တောင်ရှောင်မို့မလို့ဘူးအဲ့ဒီခါကျအကျိုးရှိနဲ့အပြည့်မဲ့ပြီးလေလုတ်သွားတော့လူမလူလူမနလူမပြမလူမအရိယာတလူလူတက်သွားမှလူဟုတ်တော့နာမည်ကလူလူပြောထားတာကို ဟုတ်ဗျာတို့လူစိတ်မရှိဘူးဒီလူစိတ်ကိုဘသူတာဝန်ယူတော့တတိကတာဝန်ယူမှာနော်ဟုတ်နော်လူစိတ်ကိုတတိကတာဝန်ယူတယ်တို့ခုသွားနေတဲ့ပညာအမှတ်နဲ့ဆိုလို့ရှိရင်တော့ပညာအမှတ်ကသူ့ရလာတဲ့ရုပ်အတွက်သာတာဝန်ယူတာတို့အတွက်အလုံးလုံးမပြီးဘူးဟုတ်နော်မှန်ပါဗျာအဲ တို့ကဟိုလူဖြစ်တော့သူကလူရုပ်ပိုင်ထားတာဟုတ်ကွယ်အဲ့တော့လူရုပ်ပိုင်ထားရင်အဲ့ဒီလူရုပ်အတွက်ကိုအထင်းတော်လေးရောက်ထည့်ပေးရပါတယ်ဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့အဲ့ဒါသူတို့အဲသူ့ရုပ်အတွက်အထင်းတော်အထင်းတော်ဒါတို့လူဖြစ်လို့ပြောတာနော်ခွေးဖြစ်တော့ငါလည်းအဲ့ဒီထိန်တော်လေးရောက်ပါတာပဲဟုတ်ပဲဟင်ဟင်ဒိဋ္ဌာဖြစ်တော့ငါလည်းအဲ့ဒီထိန်တော်လေးရောက်ပါတာပဲသူ့ထိန်တော်ကဘာလို့တော့သူ့သူ့ရုပ်ကိုထိန်ဖို့ပဲ တို့အတွက်ကိုတိုးတက်အောင်လုပ်မပေးဘူးနော်ဟုတ်နော်အဲ့တော့သူ့ရုပ်ကောင်းကြီးကအဲဘေတာဆောင်ထားတယ်လေသူတို့ဓာတ်တရားတော့ဟိုလေးခုလုံးနဲ့တိဆောက်ထားတာပေါ့တို့တော့ဥဆောင်တစ်ခုပါတာကြီးတယ်ဟုတ်နော်တချို့ကမြေတာဆောင်ပြီးတော့အဲပေါ်ဝါတိဆောက်ထားတယ်တချို့ကရေတာတချို့ကလေတာတချို့ကမီတာမတူဘူးမတူတဲ့အတွက်တို့အကုန်လုံးသဘာဝတွေလိုက်ခြင်းချင်းအသင်ချင်းလည်းမတူဘူးအတန်ချင်းလည်းမတူဘူးအနံချင်းလည်းမတူဘူး ဟင်တက်ရှိမှမဟုတ်ဘူးတက်မဲ့ရောဟုတ်ဟင်တာဆောင်ကြီးခွဲတဲ့အတွက်တက်မဲ့မှာလည်းအဆင်းချင်းလည်းမတူဘူးအတန်းအနိုင်ချင်းလည်းမတူပါဘူးဟုတ်နော်ဟင်သူတာဆောင်ရဲ့တဘာဝကိုပြောနေတာအဲ့တော့လူမှလည်းအဆင်းချင်းလည်းမတူအတန်းချင်းလည်းမတူဘူးအဲ့တော့သူဒီဓာတ်ဆောင်ကသူဓာတ်နဲ့တဲ့မတဲ့သူ့တန်းနဲ့ကြိုက်မကြိုက်ကိုထိန်းတော်လေးရောက်အရှာပေးရတာ တွေ့တိုင်းတွေ့တိုင်းထိန်တော်လင်းအောင်ကနေပြီးတော့ခံစားကြည့်သူကခံစားကြည့်ပြီးတော့မှားသားကြည့်သူကပညာကတော့မှားသားပြီးမှာပေါ့ဟုတ်နော်ဟင်ဟင်ဝိညာဉ်ကတော့ဒါကောင်းတဲ့ဒါဆိုတဲ့အဲသူ့ကောင်းနေတဲ့တိုက်တဲ့အဲကြိုက်တာကြဒါကောင်းတယ်ပြောလိုက်မှာပေါ့သူ့ကောင်းကြီးနဲ့မကြိုက်တာကြဒါမကောင်းဘူးပြောမှာပေါ့ဟုတ်နော်အဲ့ဒီတိုင်းစေရနာဥဆောင်တဲ့သင်္ခါရအဲ90ရာပြောတာပါရန်ကုန်သင်္ခါရ90ပိဋ္ဌာချိန်ကုန်ပြည့်မှဖြစ်ပါဘူး အပြည့်လားညုံလေးချိုးလည်းပြည့်တယ်ဗျာချိုးလည်းမပြည့်တော့ဟင်ခဏဘယ်တဲ့ထဲမလို့ဘယ်ချိုးတဲ့ခဏပါတော့ပြည့်ပြည့်ထဲထဲပါဟုတ်ကလားအဲဒါကတော့ဟိုရှင်ဘုရားတို့သာဗေဒသူသာတိမှာပေါ့လေစိတ်ကိုကြိုးကင်တာစေတသိက်လို့ခေါ်ပါတယ်52လုံးရှိတယ်တဲ့ဝေဒနာနဲ့ပညာကဟိုအထင်းတော်တွေထည့်လိုက်ရတဲ့အတွက်50ပဲကျန်တော့တာ ဟုတ်နော်စိတ်ကိုကြိုးကင်တာစိတ်ကိုကြိုးကင်ပြီးခိုင်းစားတာအဲ့ဒါကိုစိတ်တသိလို့စားလို့သုံးပါတယ်ဟုတ်နော်အဲ့ဒီစိတ်တသိထဲမှာဘယ်ခန္ဓာရရရတဲ့ရုပ်ကောင်အတွက်ကရုပ်ကောင်ပါလာတိုင်းအညာဓမ္မစိတ်တသိ73လုံးဆိုတာပါသမင်းမဟုတ်လားဒါကတော့အရှင်ဘုရားတို့စာပေလိုက်စာပြီးဒီမှာသိပါလေဟုတ်ဗျာ ပညာသမားစိတ်တွေကတော့ဒီသူသူသူရုပ်ကောင်ကြီးခုနကထိန်းတော်၄ယောက်နဲ့တွဲလို့အောင်မှာဟုတ်ဟုတ်နော်အဲသူကဘာမှမသူအများအားပါမှာဟုတ်တော့ပြီးတော့တို့ကဓာတ်တီနဲ့တီဖောက်ထားတဲ့အတွက်ဓာတ်ယုတ်နဲ့ဓာတ်ဉာဏ်အတွက်ကိုအကုသိုလ်စေတသိက်၁၄လုံးထပ်ပါလာတယ်သူခန္ဓာအတွက်သူခန္ဓာအတွက်သူကဓာတ်တဲ့ရင်ကြိုက်တယ်ကြိုက်ရင်တဏမာနဒိဋ္ဌိလာမှာပေါ့ကြိုက်တယ်မရရအောင်ပြိုင်မယ် မာနတင်တယ်နော်ဒီကြိုက်တယ်ကြိုက်တဲ့အာယုံပေါ်ကိုများနိုးတယ်ထင်ကြီးတယ်မာနတင်တယ်နော်ဟုတ်နော်ဒါပြီးဒိဋ္ဌိကအဲ့ဒါ၅ပိုင်လုံးဟေးဆိုအပိုင်ကိုင်းထားမဟုတ်ဘူးလားဟင်အဲ့ဒါလူသိမဟုတ်ဘူးနော်ဓာညင်ဓာသိဓာညင်ဓာသိဒုသိမဟုတ်ဘူးဒုသိဟုတ်လားဟုတ်ပါဗျာဟင်ဒါဟိုဟိုဓာတ်နဲ့ဒီဖောက်ထားတဲ့ယုတ်ခန္ဓာတိုင်းဒါဒီလိုပဲဖြစ်ရမှာပဲ သူ့တန်းနဲ့မတဲ့တာကြတော့မကြိုက်ဘူးဖြစ်သွားမှာပေါ့ဟုတ်နော်ဟုတ်နော်သူ့တန်းကြီးသူ့ကောင်းကြီးနဲ့မတဲ့တာကြတော့မကြိုက်ဘူးဖြစ်သွားမှာပေါ့မကြိုက်ဘူးဖြစ်တော့တဲ့ဒေါသတို့အိတ်သားတို့မေတ္တရာတို့ကုကုသားတို့အာဟုတို့ဖြစ်တိစေလုံးလာမှာပေါ့ဟုတ်နော်လာမှာနော်အဲ့ဒီနှစ်ခုတည်းကမှကြိုက်ချာကြိုက်အုပ်စုကဓာတ်တဲလို့ကြိုက်အုပ်စုကအကြိုက်လုံးတော့ရှက်ရကောင်မှမသိတဲ့အာဟိရိကထပ်ဝင်နေ ကြည့်အောင်မှသိသေးလားမောဟသိကြမဟုတ်သူကလာတာနော်ဟုတ်နော်ဟင်ဒေါသအကြီးလွန်တော့ဟောကြောက်ရအောင်မှသိသေးလားအနုတ္တပဋ္ဌာလာတယ်မောဟပါလေဟင်ဟင်မောဟဒီခုနလောဘဒေါသကြောင့်ဖြစ်ရတာလေအဲ့ဒါဓမ္မုံသွားတာထင်တယ်ဓမ္မုံသွားတော့ဘာမှမသိတော့ဘူးဟုတ်နော်မောဟမောဟဟုတ်နော် ပြီးတော့အာယုံနဲ့အမြဲတမ်းတိုက်ခိုက်နေရတဲ့အတွက်စိတ်တရားပူပြီးပြမနေဘူးလားအဲ့တော့ဥဒိစ္စဆိုတာပေါ်တာပဲဟုတ်နော်မောဟရဲ့လူကြီးသားရှိဦးမလားသူပဲနော်အဲ့တော့ဒီလောက်ကြီးပူပြနေတဲ့ပုံကိုတရားလားဟိုခွဲခွဲချမ်းချမ်းဘာတိတိကျကျသိနိုင်ပါဦးမလဲမသိနိုင်ပါဘူးဗျာအဲ့တော့ကြည်လွန်ချတော်ဝေသိက္ခာလည်းဝင်မှာပဲလေဟုတ်နော်ဝင်မှာပဲ အဲဒါကဓာတ်ကဖြစ်နေတဲ့ဓာတ်မြင်နေတော့ဓာတ်ကဖြစ်တဲ့ဓာတ်မြင်အဲဒါလူမဖြစ်သေးဘူးလူစိတ်မဟုတ်သေးဘူးလူသုံးဆောင်မဟုတ်သေးဘူးတို့အဲ့ဒါနဲ့กินမလားမกินပါဘူးဗျာဟင်မกินပါဘူးဟုတ်ကလားအဲ့ဒါဘယ်လောက်သုံးနေတော့ကိုဘယ်လောက်သုံးခဲ့ကြတော့အချိန်ပြီနော်အချိန်ပြီပဲအချိန်ပြီပါပဲဟုတ်ကလားဟဲ့ဟုတ်ပါဗျာ ဒါရင်ရန်ကုန်ကဟာတွေလူဒီလာပါတီတို့ဟာပါလေဟုတ်ကလားဗျာအဲတော့တို့ဟိုကြိုက်စိတ်နဲ့ဟိုတို့စာလို့တော့ကြိုက်စိတ်ကြောတာပေါ့ကွယ်ဟိုတို့ဟာနဲ့ပြောတော့တက်ရှိဖြစ်ဖြစ်တမဲဖြစ်ဖြစ်ခင်မင်းစိတ်ဟိခင်မင်းစိတ်လိုလားစိတ်အဲ့ဒါလောဘရဲ့စကလုံးလေးကြီးတယ်မဟုတ်လားအဲ့ဒီအစွဲကြီးနဲ့နောက်ဆုံးစိတ်ဖြစ်ခဲ့ရင်တို့ပြစ်တာပေါ့မှန်ပါဗျာ နောက်ဆုံးစိတ်ပြီးအဲအဲ့ဒီခင်မင်းစိတ်ဖြစ်ခဲ့ရင်တို့တိတ်တာပေါ့တိတ်တာကပုံမှန်မဟုတ်ဘူးခေါ်လာလာအောင်မဟုတ်ဘူးဟုတ်ဗျာတို့စိတ်နောက်ဆုံးစိတ်ကအဲအဲဒီစိတ်ဖြစ်ခဲ့ရင်အဲ့ဒီတိတ်တာပေါ့ဟင်ပြီးတော့တို့ဒေါသဆိုတာတော့ပါဠိလိုပြောတာပေါ့မြန်မာလိုတော့ဟိုတို့နှလုံးမသားတဲ့စိတ်ပေါ့ဗျာနော်ဟုတ်နော်နှလုံးမသားတဲ့စိတ်ဒီကနေ့ငါတရားတော့မလို့နှလုံးသားပါမလား ငါမိသားစုနဲ့ခွဲရတော့မယ်ဆိုရင်ဟုတ်ဟုတ်ကလားဟုတ်ပါရဲ့ဟင်အဲ့ဒီစိတ်ကနောက်ဆုံးဖြစ်ခဲ့ရင်သူဥသွားရင်ငရဲသွားမှာဟုတ်နော်ဟင်တို့သိယူသိစဉ်အသိပေါ်ဒါကတော့ငါအိမ်မဲ့ဒါကတော့ငါမိသားစုပဲဒါကတော့ငါပစ္စည်းပဲပဲနေညနဲ့သိယူသိစဉ်အသိနဲ့နောက်ဆုံးဖြစ်ခဲ့ရင်တို့ကတိဋ္ဌာန်ပေါ့မှန်ပါဗျာအိမ်ဆွဲအိမ်နာတိဋ္ဌာန်ဖြစ်မှာပဲ ဒါတို့တို့စာနေကြအဲအချူရာစားပြီးကျက်ဆွဲတဲ့ပုဂ္ဂိုလ်ဟာကျက်ဆွဲဆွဲကျက်ထဲသွားမှာပဲဝယ်ဆွဲဆွဲဝယ်ထဲသွားမှာပဲနောက်ဆုံးစိတ်ကအဲ့ဒါဖြစ်ရင်လေအဲ့ဒါဆိုတလူလူတက်တာလားတဖုတ်ဖုတ်ကြတာဖုတ်ဖုတ်ကြတာပါဗျာဒါလူတွေလားတဖုတ်ဖုတ်ကြတယ်ဘယ်ဘယ်လိုကဲအရှင်ဖျားဥဖောင်းတာပဲရှင်ဖျားမရမှာပဲရှင်ဖျားဥဖောင်းခေါ်လာတာ အရှင်ဘုရားဟာဒီတလူလူတွေလားတဖုတ်ဖုတ်ကြတယ်လူလူတွေပါရင်ဖုတ်ဖုတ်တယ်ပါတော့ဘုရားအဲဟုတ်ကလားအရှင်ဘုရားဖုတ်ဖုတ်ခဲ့လားလူလူတွေလားလူလူတွေမှရောက်ကြည့်တယ်ဟုတ်ကလားရောက်ဟင်ဟင်တို့မသိမသိနဲ့ဒီတိုင်းကြီးသွားနေလို့ဟုတ်နော်အဲ့တော့လူဖြစ်ဖို့တို့ပါလို့ပฏิလူအပ်တယ်နော်တတိဒီလူဖြစ်ဖို့ပဲအဲ့တော့တို့မှာကစာလိုတော့ပြောတာပေါ့ဗျာတောဘနာစိတ်တတိလို့ပြောတာ ကိုကိုကိုတင့်တယ်အောင်လုပ်တာစိတ်တိတ်ခုနကတို့ဟွာလာဗျာအဲဟိုကမူရင်းက73လုံးဗျာအကုသူက14လုံး29နော်အဲ့တော့50နှစ်ဆိုတော့25ကျန်တော့တာမဟုတ်ဘူးလားအဲ့ဒီမှာတတာတို့တတိတို့ဟီရီတို့ဥတ္တပါတို့ကနေပြီးတော့အာဝိတာတိတော်မှာတင်တယ်။အမောဟအမောဟဆိုတော့ဝိတာပညာပေါ့လေ။ဒီဝိပါဒနာပညာမဲ့ပညာဖူပညာတိပေါ့လေ။အဲ့ဒါကိုသောဗနာကိုခေါ်ပါတယ်။ဟုတ်နော်။ အဲ့ဒါကတလူလူတက်ဖို့တတိဥဆောင်ရမှာတတာတတိလေးဟုတ်နော်တတိဥဆောင်ရမှာတတိဥဆောင်တက်ရမယ်ဟာလေအဲ့တော့တို့ကအဲ့ဒီသောကနာပေတသိန်း25လုံးကတော်တော်သုံးပြီပြီချာသုံးပြီဗလားသုံးပြီသုံးပြီသုံးပြီသုံးနေလုံးသုံးလို့ကိုမွားပြီနဲ့တူပါလေကြံသေးလားလက်ကြံသေးများကြံသေးလားလက်ကြံသေးပါလေဟုတ်ပါမလားသုံးပြလို့ဖြောင်းပြလို့ကိုမွားပြီပဲတင်တာပဲ ဟုတ်ကလားဗျာတို့ကဒီဖက်အတုံးနေသနော်ဟုတ်နော်ရှိတာပါပြောတာအတုံးနေတယ်အဲဒီဖက်ကငါမျိုးပါလေဟို25မျိုးပါလေတို့ခုန29လုံးကတော့ဓာယုံနဲ့ဓာကောင်ရနေသမျှသူတို့ရှိနေမှာဘဝရနေသမျှအညာသမား73လို့ရှိမှာပဲနော်ဟုတ်နော်ဟင်ဓာယုံနဲ့ဓာကောင်ရှိနေသမျှဓာစာအဲဓာသွေးတောင်းတဲ့အတိုင်းဓာစာချမယ်ဆိုကြတဲ့ကအကုသိုလ်74လို့ဘာမှကြည့်တယ်ပဲ တို့တော့သောကနာသိတဲ့သိ25လုံးကအသုံးနဲ့တယ်နော်နေတယ်တို့ဟုတ်ရဒီနည်းနဲ့ပဲတို့နောက်နောက်ဘဝတွေကိုငဲ့ပြီဒီနည်းနဲ့တက်တန်းရှိဘဝတွေလည်းဖြုံးနေပြီးပြီဒါတွေတသိန်းနဲ့လူဖြစ်ခဲ့တယ်တပေါင်းနဲ့လည်းဒါတွေပါမှာပဲဟုတ်နော်ဒီတပေါင်းနဲ့ဖြစ်မှာဒီလိုရောင်ပြီးရောင်ပြီးနဲ့ကုန်သွားတာမဟုတ်ဘူးလား ဟင်အခုလေရောင်ပေးရောင်ပေးနဲ့ပုံမဲ့ဟာတွေပဲအခုကောဟုတ်ပါဘူးဗျာမကုန်ပါဘူးဗျာမကုန်မကုန်လုံးနေပါပြီဗျာဟုတ်ပါမလားဗျာတို့ကတော့ရောင်ပေးရောင်ပေးနဲ့ပုံနဲ့ပဲထင်တာပဲဟဲ့တို့တီလာမပိုးရောင်အောင်ပါဗျာဟင်အဲတို့တီလာမပိုးရောင်ပါဗျာဟင်အဲ့တော့တို့ကပညာနဲ့ပြီးမနေနဲ့တင်ပါဗျာပညာပေါ်တို့ကတတိထားရလိမ့်မယ်ဟုတ်နော် လူဖြစ်ဖို့လူဖြစ်ဖို့လူသိပေါက်ဖို့ပြောတာနော်ပညာကဘာလို့သူလည်းမှတ်တာပဲတတိလည်းမှတ်တာပဲမှတ်တာတော့မှတ်တာကြီးတယ်ပဲလေပညာမှတ်ကတို့ပြောရရင်တော့ဘာတော့အည်အတွက်တော့သာသူမှတ်နိုင်တယ်ပစ္စည်းတစ်ခုရဲ့အည်သွေးထိသူမမြင်နိုင်ဘူးဘာဖြစ်လို့တော့သူအပေါ်ရာလောက်သာမြင်နိုင်တာထဲထွင်းနိုင်တဲ့ကိရိယာမပါဘူး တတိကြတော့အရေးအတွက်ကိုလည်းသူအပြင်မှာပေါ်နေတဲ့အရေးအတွက်ကိုလည်းသူမှတ်နိုင်တယ်အတွင်းကိုလည်းထိုးဖောက်ပြီးတော့ဟင်အရေးသွေးကိုလည်းသူကထိုးဖောက်နိုင်တဲ့ကရိယာပါသည်တောင်းမြင်နိုင်သည်တို့ကတတိများများသုံးပါမှာတတိချက်လေးထိုးအားကောင်းလေထိုးအားကောင်းလေတတိနောက်ကအတိကထွင်းပြီးပြီလေပဲထိုးအားကောင်းမှထွင်းပြီးပေါ်လာဟုတ်တော့ ထိုးအားမှမရှိရင်ထွင်းသိမပေါ်နိုင်ဘူးအဲ့တော့တို့တင်ညာကထိုးအားမှရှိပဲကွယ်နော်သူကရိယာကိုပါဟိုအဘောအဘောသိရုံမဲ့မှတ်ရုံမဲ့တတ်နိုင်လားအဲ့တော့တို့ကတင်ညာနဲ့သွားလို့ကတော့မှားမာကြီးတယ်နော်ဟုတ်နော်တတိနဲ့သွားရမှာလူဖြစ်ချင်းရင်ပြောတော့ပေါ့ဟင်တို့ကအတွင်းတိဟိုပါတော့များ အည်အတွက်မှသည်အည်သွေးတို့ဟုတ်နော်အည်သွေးတို့ရောက်အောင်တို့ကကြည်ရမည်ဘယ်လောက်ကြည်ရမှာတော့ငြင်းမငြင်းကောင်းမကောင်းပိုင်မပိုင်တို့ဒါတွေသိရမှာဟုတ်နော်ပြီးတော့ငါရှိမရှိဟုတ်ဗျာဒါတွေရှားရအောင်မှာတို့ရှားပြီလား ပါဆက်လက်ရှာဖွေနေဒါနဲ့ရှင်ကူမှာသူတို့ဟင်တို့ရှိဖို့လာပြီးသကနိုင်လူတာနေမှာအင်းကြီးအေဝရံကုန်ကြတမျိုးနေမှာပါဟုတ်ပါဘူးဟင်ဒီတိုင်းပဲဖြစ်အောင်စူးစမ်းနေပါလေဗျာဟင်ဟင်ရံကုန်ကြတော့တငါငါနေမှာပါဗျာဟင်ငါပြောရရငါလုပ်ရရနဲ့ ငါနောက်ကလားရှိရလားဟုတ်လားဟေးကြွာကြတော့ဒီကြမှာငါမရှိဘူးရှိတယ်ပြောတာဟုတ်နော်တို့တတိနဲ့စစ်မှဒီဟာကအတွင်းမှာပေါ်တာအပြင်မှာဒါမပြဘူးအပြင်မှာလုံးချမ်းဒီကြတယ်တို့ကြတာဟုတ်လုံးချမ်းဒီကြတော့ပညာကလုံးချမ်းတော့သိတာဟေးအဲ့တော့ငါရှိမရှိလဲသူမသိဘူးအဲ့တော့သွားတော့ငါပဲပြောလိုက်မှာ ဟုတ်နော်ဒီသူမမြင်တာအဲ့တော့မြင်တယ်ပဲပြောလိုက်မှာပေါ့မှန်ပါပါကောင်းလို့သူတန်းတဲ့တဲ့တော့ကောင်းတယ်ပဲပြောလိုက်မှာပေါ့နော်ဟင်ပြီးတော့ပိုင်းတယ်ပဲပြောလိုက်မှာပေါ့တို့ဒီပညာနဲ့သွားလို့ဒီတိုက်ဖြစ်နေတာဟုတ်နော်တို့ကတတိနဲ့ငါရှိမရှိကြည်ပါတင်ပါဗျာကြည်ပါတင်ပါဗျာဒါကလူဖြစ်တုံးကြည့်နိုင်တာထင်နော်ဟုတ်ပါဗျာဟင်မြင်မမြင် ကြည့်ပါကြည့်ပါစားရင်စားရင်မှတတ်ကြည့်လို့ရပါတယ်တွားသွားရင်မှတတ်ကြည့်လို့ရပါတယ်ဟုတ်နော်တို့ကတတိပါဖို့လိုအပ်တာပဲဟုတ်နော်ဟိဟိပြီးတော့လဲကောင်းမကောင်းကြည့်ရမှာနော်ဟိစေတသာပဲလို့နေလို့ကောင်းပါရဲ့ခင်ဗျာကောင်းသာသာမှန်သိပါသာသာမှန်သိရပါဟိဟိဟိဟိ ဟိစားတဲ့ဟာတွေမပြောနဲ့ဟိရွာတဲ့ဟာပြောဟိဟုတ်ကောဟုတ်ကလားဟဲ့အဲ့ကျိစိတ်ကျက်ထရောက်ပါဘူးပုံမှန်အင်းခင်ဗျားကလည်းရှိနေရရှိရလာကြမင်းဟင်လူကျက်ဖြစ်တာတော့တော်တယ်နော်ဘုန်းကြီးကျက်ဖြစ်မှပုံဆုံးပါခင်ဗျာတော်နေဦးကကြီးကျက်ဖြစ်နေတယ်ဆိုမှဟင်ဟင်ဟင် တော်နေဦးဖဲသမားခါရိုးရိုးနဲ့တွေ့ဦးမယ်ဒီဝဲခါကြီးတော့ဟင်ဘုန်းကြီးတရားကလည်းတော်တော်ဆိုးစုပဲဟင်ဟင်ဝဲခါတော့ခါကြီးနေမှာဘုန်းကြီးတရားလည်းတော်တော်ဆိုးစုပဲဟိုကဖဲသမားလည်းဖဲရှုံတော့တွားဟင်ဟိုကကပယောကနိုင်သူကဟိုလိုဟိုလုတ်ပြီးလိုက်တာပေါ့လေချိန်မှန်ဝင်လုတ်ပြီးတာဟင်ပယောကဆရာရှင်တော်ချိန်မှန်ဝင်နေသွား ဘုံကြီးကြီးကတော့တောင်ဘဝနေတောင်းတောင်းတောင်းတောင်းနဲ့တောင်ဝေးကြီးထောက်ဆင်းလာတောင်ဘဝရောက်တော့မကြည့်ပင်ကိုပတ်အဲဒီဖေသမားကပါရတာဟုတ်ဘသူလာလာအဲ့လိုပါခိုင်းတယ်ခုနပါပြည့်ပြီးရင်ဘုံကြီးအားပါပြည့်တော့ပဲဟင်အဲ့တော့ဖေသမားကြတော့ခုနကပယောဂဆရာနဲ့ပေါင်းထားတာဟုတ်ဟင်အဲတောက်တောက်တောက်တောက်နဲ့ဟိုလူဖေသမားထွက်တော်တော့သူကလည်းဖြင်းလာတာပဲတဲ့ဟုတ်ဗျာဟိုကြတော့ပလို့ပြောတယ် ကျုံမပတ်တာဘူးခင်ဗျာပတ်ပြအောင်လို့ဆိုတွေးမယ်ဝေသာတော့တွေးမယ်ဖေသမားတဲ့ဟင်တွေးမယ်ဝေသာကြီးဖေသမားတဲ့အဲ့တော့ဟိုလည်းအဟုံးမလို့ဘုရားပပြတာအဲ့သူပနေလို့ချိန်မှန်ခွင်းနဲ့ဘာလို့ဒါချက်ကြီးဖြစ်သွားဟင်ချက်ကြီးဖြစ်သွားတော့ဒါဟိုတိုက်ပွဲတိုက်ပေါ်ပြချက်တိုက်ပွဲဟင်ဘယ်တော့လောင်းသားတာဟိုကဘုန်းကြီးကြက်ဘူးဗျဘယ်ကြက်မှမနိုင်ဘူး Policía de Jota, mi Marroco. Uegadorado, se fueron de Mamá Pauno. Eh, un mamá Pauno. Uegadí, ya se llorado. Eh, Joga yo yo llego. Tinga Poni llego. Eh, Joga ya de la mamá. Eh, yo nadie. Dodo, Guagaparo. ပြောကတရားကမှာသွားတယ်အဲဒီကိုချီမန်းဝင်ပြီးသူကတလားပဲတိုက်တော့တလားဘူးမတိုက်နဲ့တော့ ဘာလဲဖေးသမားလည်းဖေးဆုံးနေတော့ဖေးရတယ်မတိုက်သဘောနောက်ဆုံးပွဲကြတော့အဲတိုင်ရင်တိုင်ရင်နဲ့ဘုန်းကြီးကြီးကဘုန်းကြီးကြီးတန်ပြေးသွားအဲစီဝိုင်းတဲ့ဘုံဘုံဘုံနဲ့ထိုးသွားလို့ရကြဟင်ဟင်တွေးမယ်ခင်ဗျာဟင်ဟင်ဥက္ကဋ္ဌကြီးတို့တွေးလိမ့်မယ်ထင်တာပဲအဲ့တော့ဖေသမားလည်းဖေကျုံပြန်ပွားပြန်လို့ချင်းမောင်ကလေးကင်လို့ကိုကလည်းတောက်တောက်တောက်တောက်နဲ့ဆင်းလာဆိုပဲဟင်ဟင်မကြည့်ရင်တောက်ပေါက်ထွက်ကမကြည့်ရင်တာမကြည့်ရင်ပလို့ပြောတယ်ဟင် အဲတော့ဖေသမားကလည်းအရင်ကပြောနေကြတဲ့အတိုင်းအဲကျုပ်မပတ်တာဘူးခင်ဗျားပတ်လို့ပြောတော်ပြီကွာခေါင်းကျိတ်လို့ဆိုကြာတဲ့ကွာလေတော်ပြီကွာခေါင်းကျိတ်ဝဲကကြီးနေမှာပါပဲအဲအဲဝဲကကြီးကောင်းလို့ဘူးလားအဲကောင်းလို့မလားဟေးဟေးကစားချမဖြစ်ခြင်းနဲ့ကစားချမဝင်တဲ့တွေ့ပေါ်ဦးပဲဟုတ်နော်တို့က လူဘုံကခုဒုနဲ့အကုန်ပေါ့လေလောက်တာမှန်တယ်ကောင်းတယ်ထင်လို့ကောင်းလို့လုပ်သေးတာတင်ညာသိနဲ့လုပ်ထားဘူးအပေါ်ရံဘူးနော်တင်ညာသိနဲ့ပေါ်ရံတယ်အပေါ်ရံကလက္ခဏာမှပြပဲလေပြကြမှမတွေ့ပဲလေဟင်အဲ့တော့ကောင်းတယ်ဆိုလုပ်ထားတယ်မကောင်းဘူးဆိုလုပ်သူရှိလို့လားမရှိပါဘူးဖေသမားမေးကြည့်ပါဖေသမားမေးကြည့်ပါ ကျန်တာတွေကိုမေးကြည့်ပါဟေးဖဲသမားလည်းမကောင်းဘူးဆိုရိုက်တာမရှိပါဘူးအရက်သမားလည်းမကောင်းဘူးဆိုတောက်တာမရှိပါဘူးကောင်းလို့လုပ်နေတာဟုတ်နော်ဘာဖြစ်လို့တို့တင်ညာမှကပြကြဲမှမတွေ့တာမှန်ပါပါနော်တတိအမှန်နဲ့တောက်ကြည့်လာမှာလားတတိအမှန်နဲ့လောက်ကြည့်ပါမှန်ပါဗျာနော်ဒါလေးပြောတာပါရိတ်တာသွားဖို့ပြောတာမဟုတ်ပါဘူးတင်ညာနဲ့ရာတတိလေးတို့ ကြောင်ပေးဖို့ပိုးပေးဖို့ထင်တယ်ဟုတ်နော်ဟုတ်နော်သူတည်တနာပြောရမှာထင်တယ်ဟင်ခန္ဓာပိတာသူတည်တနာပါကအဲ့လိုဆိုတယ်သူတည်တနာပြောရမှာတို့သူတည်တနာမပြုတော့ကိုကြိုက်ရင်ကောင်းလိုက်တာပဲလေနော်ကိုကြိုက်ကောင်းလိုက်တာပဲဟုတ်ကြကိုမကြိုက်မကောင်းဘူးဟင် မကောင်းတာတော့ကြိုက်ဟိုကြိုက်တာရဲ့ဆန်းကျင်ပဲပေါ့ကွာသူကတော့အကောင်းနဲ့ပြောကြအောင်ပါကြိုက်ကောင်းတယ်ပြောတာဟင်စက်သားသားဘယ်လိုနေတော့ဘယ်လိုနေတော့ပချိုးတာပေါ့ရတာကလေဟုတ်ကဲ့ကျိုးစိတ်လေးနဲ့ဟာဟင်အခုဒုံမီးတဲ့အချိန်ရှားပေါ်မှာစက်သားရှိသလားမရှိပါဘူးဗျာတိုင်းပါလို့ရှိတာပဲ ဆွဲသိရှိတယ်ဆွဲသိရှိလို့ပါဗျာမြဲနေတယ်နော်တင်ပါဗျာသူကတော့ခြူတာသိကြမှကြည့်ပါတခါဝါတခါခြူတခါပြောက်ပါတင်ပါဗျာတခါဝါတခါခြူတခါပြောက်နေသွားနေတာပါမှကြည့်ပါမှကြည့်ပါအဲ့ဒါကမ္မထာမအဲ့ဒါကမ္မထာမကမ္မထာမအဲ့ဒါကမ္မထာမပါဠိလိုကာမဌာနကမ္မထာပြောတာလေမြန်မာလိုတော့အမှုစစ်ထားပေါ့စာတော့စာမှုစစ်ခိုင်းတာလေတင်ပါဗျာနော် သာတော်သာမှုစိတ်ခံတာတင်ပါဗျာဟုတ်နော်တင်ပါဗျာအဲ့ဒါမှုစိတ်ထားပါအဲ့ဒါကမ္မထံပြောတာပါတင်ပါဗျာအဲ့ဒီမှာတတိလေးထိုင်တာကမ္မထံထိုင်တာပါတင်ပါလူထိုင်တာပြောတာမဟုတ်ပါဘူးတင်ပါဗျာဟင်တတိယတရားသူကြီးမဟုတ်ဘူးလားမှန်ပါဗျာဟင်သူကယုံထိုင်ပြရမှာပါဟုတ်တယ်နော်အဲ့ဒါကမ္မထံထိုင်တာပါတင်ပါဗျာကမ္မထံကြီးကြီးကြီးထင်မနေပါနဲ့အဲ့ဒါကမ္မထံထိုင်တာအဲ့ဒါကမ္မထံပဲသာတော်သာမှုသွားတော်သွားမှုဟုတ်ဗျာတင်ပါဗျာဟင် အဲဒီကြတဲ့ဟိုအမှုမသိလို့ရှိရင်ကြိုက်တော့ကြိုက်မှုဆိုတဲ့ຢာဆုံးမှုတာမနော်မကြိုက်တော့မကြိုက်ဘူးຢာဆုံးမှုမလာနိုင်ဘူးလာနိုင်ပါဘူးခင်ဗျာလာမှာပဲပြီးတော့ဓာတ်တဲ့သူကကြိုက်တယ်ပြောရင်ဓာတ်မတဲ့သူကမကြိုက်ဘူးဆိုတော့အငင်းပွားမှုပေါ့တရားမမှုလည်းလာပါအကုန်သိရမှာအဲ့ဒီမှာအကုန်ရှိပါတယ်တရားမမှုလည်းရှိပါတယ်ຢာဆုံးမှုလည်းရှိပါတယ် ဟုတ်နော်ရှိနိုင်မလားဗျအဲအခုရှိနေတာပဲဒါသိခိုင်းတာပါအဲ့တော့ချိုးတာတစ်ခုသာပါဖတ်ဆုံးအောင်လိုက်ကြည့်ပါဟုတ်ပါဗျာစိတ်တဲ့နည်းနဲ့မှတ်ပါမှတ်ဖို့ပြောတာပါနှာခေါင်းကမှတ်ပြီးစားခြင်းစားကြည့်ပါတင်ပါဗျာတိုက်ရိုက်မှတ်ပြီးဝါတာဝါတဲ့အတိုင်းမှတ်မှတ်ကြည့်ပါတင်ပါဗျာမှတ်ကြည့်တော့တို့သိနိုင်မယ်တင်ပါဗျာဟင်မြဲမမြဲမသိနိုင်ဘူးလားသိနိုင်ပါဘူးตายရင်းလေလေချိုးရင်းပြောက်ချိုးရင်းပြောက်ချိုးရင်းပြောက်ဟုတ်တော့ ဟင်အဲဘာလို့မမြဲတာတုံမေးကြည့်ပြက်ကြသွားလို့ဟုတ်နော်ပြက်ကြသွားလို့ဘာလို့ပြက်ကြတာလို့ခိုင်မာတာနဲ့ဆောက်တည်ထားတာမဟုတ်ဘူးမှန်ပါတယ်ဗျာဟုတ်နော်လက္ခဏာ၃ချက်တွေ့နိုင်မလားတွေ့နိုင်ပါတယ်ဗျာအတွေ့မှာပဲဟုတ်ဗျာတို့ကဒီဟာကိုမြင်အောင်သိမှာမှန်ပါဗျာလူဖြစ်ခြင်းပြောတော့လူသိပေါက်ခြင်း ဟင်လူဖြစ်ကြုံလေးလူသိမွေးဖို့အကြီးကြီးဆုံးတို့ဟုတ်ဗျအဲ့ဒါလူသိမွေးနည်းမဟုတ်ဘူးလားမွေးပြီးလားလူသိမွေးနေပါရဲ့ဗျာဟင်ဥဝကနာနာမရမှာဟင်လူသိဖြစ်ပလားဖြစ်ပါဗျာသင်ဟုတ်ကလားဗျာအမခံပါဗျာအမအမအမခံပါလေအေးဟုတ်ကလားဗျာဟင်လူသိတို့ကမွေးရမှာဗျာဟုတ်နော်တင်ပါဗျာအဲလူသိမွေးမှတို့ကဘာသုံးတို့ လူနေရာကနေတော့ရမှာပေါ့မှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်ဗျာဟင်အဲလူသိမမွေးလို့တို့တင်ညာနဲ့သာသွားလို့ရှိရင် तू ကကြိုက်ရင်ကောင်းတယ်ပြောလို့လိုက်မကြိုက်မကောင်းပြောမှာပဲတင်ညာကတော့တင်ပါအပေါ်ရန်ကိုတင်ပါဗျာ तू အမှန်မှားသလောက်အမြင်ရောမမှားနိုင်ဘူးမှားနိုင်ပါတယ်ဗျာမှားမှာနော်စိတ်ကောမမှားနိုင်ဘူးမှားနိုင်ပါဗျာအတိလည်းမှားမှာပဲအမြင်လည်းမှားမှာပဲအမှတ်ကမှားသွားတာ ဟင်တို့အမှန်မှားလို့တို့အောင်ရောက်နေတာဟင်တတိနဲ့သွားလို့ရှိရင်တော့အမှန်မှားတရားလို့သေးလားအမှန်မမှားရင်အမြင်ဝမှားတရားလို့သေးလားဟုတ်နော်ဒီလိုဆိုအတိဟောဟဲ့အတိလည်းမှားတရားလို့တော့ကုန်ဟင်အမှန်မှန်လို့ရှိရင်အပြင်လည်းမှန်တယ်အတိလည်းမှန်တယ်ဟုတ်နော်အမှန်မှန်နဲ့တို့သွားရမှာဟုတ်ပြဟင်တို့ဒီနေရာတော့ဘာတော့ ပတာပါရီပြောရင်ကောင်းဆုံးပဲပတာပါရီပြောရင်ကောင်းဆုံးဟင်ရန်ကုန်ဒီပတာပါရီဇာထုတ်ခင်ဟုတ်လားဟုတ်ဟင်ကောင်းပါဗျာဟုတ်ပါဟင်ပတာပါရီကသူကအဲပတာပါရီဆိုတာလဲဟိုသူဟွာပေါ့မှတ်တမ်းတင်ထားတဲ့နာမည်ကွာသူ့နာမည်မဟုတ်ပါဘူးညီတဲ့လူလူပြီးငူပြီးပြောလုံးလို့ပတာပါရီမဲ့ထားတာပါဟိုဟွာပေါ့ပါတော့ ကျမ်းထဲမှာကပီးထိုးတင်ထားတာပါမဟုတ်ဘူးတင်ထားတာပါလူနာမည်မဟုတ်ပါဘူးမှန်ပါဘူးအဲ့ဒီပဒါသာတွေငယ်စဉ်ကာလကသူ့မှာသင်ညာနဲ့သွားခဲ့တာဟုတ်နော်သင်ညာနဲ့သွားခဲ့တာသင်ညာကအဖြစ်လောက်တာမြင်တာအပြည့်မမြင်ဘူးနော်ဟုတ်နော်မှန်ပါဗျာတင်ညာမှာဖြစ်တော့ပဲမြင်တယ်အပြည့်မမြင်ဘူးဟုတ်ဗျာအဖြစ်တော့ပဲမြင်တော့အဖြစ်မြင်တဲ့ပုဂ္ဂိုလ်ကမြဲတယ်ထင်ပါဘူး ကောင်းတယ်ထင်မှာပေါ့ပိုင်တယ်ထင်မှာပေါ့ပတာသာရီဖြစ်တာနော်ဟင်အဲ့တော့ဘုံဘုံပြောကြပါစို့အဲသူ့ဒါတာလဲဒါလဲသူအဖြစ်ထင်လို့ခိုးပေါင်းတာမဟုတ်ဘူးလားမှန်ပါတယ်ဟင်ဒါတာလေဟင်အဲအဲ့ဒီဂျုံကိုပေါင်းရဖို့ဟာကိုသူအဲဘလောက်ရင်းနှီးပေးရအောင်ဆိုတတိတမိဘဝကဆုံးလို့ရတာထင်တယ်နော်အရင်းနှီးဘလောက်များတော့ ဟင်မြဲတယ်ထင်လို့ကောင်းတယ်ထင်လို့ပိုင်တယ်ထင်လို့မိပတာတို့ဖြစ်ခဲ့ကြတာလေအဲ့တော့သူတချေသမီးဘဝဘုံ90ကဖင်းပြီးတော့ကျွန်တော့လိုက်ရတာအရင်နေ့ဘယ်လောက်ပြားပတင်တော့အများကြီးတော့ဟင်ဒါနဲ့ဟိုတာဝတိနဲ့ဝေးတဲ့တိုးနေရာသွားပြီးတော့ကိုပေါင်းရတာပေါင်းတော့ကတော့အပိုင်กว่าဆိုပေါင်းတာ နောက်ဟိုကမွေပေါက်လို့ဒီသွားတော့ပိုင်လေးလားပိုင်ပါဗျာဟုတ်ကလားမှန်ပါဗျာဟုတ်တော့ဟင်ဘိုးမမသိသင်ပင်နဲ့ပြီးတာဆိုပြီးပြီးစရာရှိလို့ပြီးတဲ့ဟုတ်သားဟုတ်ပါဘူးဟင်ဘိုးမတက္ကသားနှစ်ယောက်ကဟောပိုင်နေချင်းလို့မွေးထားအဖတ်တင်လို့လားတင်ပါဗျာဟင်မြဲတယ်ထင်လို့ပိုင်နေထင်လို့လှုပ်ထား အဲ့တော့ရင်တော့ပါတော့ဘုံခုနဲ့ဆင်းကလိုက်သွားတော့ကတော့ဒါပါအာဟုနဲ့သင်အာဟုနဲ့လိုက်ပါကိုထင်သလိုမဟုတ်လို့လက်မဲ့ဖြစ်တော့အဖေနဲ့အမေအားကိုးမယ်ဆိုပြန်တော့အဖေရောရှိသေးလို့လားရှိပါပါဘုရားအမေရောရှိပါပါမောင်လေးရောရှိပါပါနေရရာရောရှိပါပါဘုရားဟုတ်ကလားဟဲ့ပတာတို့ဖြစ်လာတာပတာတို့ဖြစ်လာတာညာငုံတော့ဒီလိုရှိမှမထင်ပါဘူး ဟာဟုတ်ကဲ့ဟင်ပတာလိုကိုရှိစရာမရှိလို့မရှိတာမဟုတ်ဘူးလားအဲ့ဒီအဲ့ဒီဟောပါဟုတ်ကလားဟဲ့မှန်ပါဟင်ဟင်သူတို့ပတာလုံးသမျှအဖြစ်ဆိုပြီးလောက်တာပဲပန်ရောဟဲ့ဆိုလောက်တာပဲဖြစ်ရောဟဲ့ဆိုလောက်တာပဲလေဖြစ်ခဲ့သလားဖြစ်ခဲ့ပါဘူးဟုတ်ကလားတို့ရံကုန်ဒီဟော တိုင်းပါပဲဒီတိုင်းပါပဲဟုတ်ကလားဟုတ်တယ်နော်လူတိုင်းလူတိုင်းမြေတယ်ထင်းနေလို့ကောင်းတယ်ထင်းနေလို့ပိုင်းတယ်ထင်းနေလို့ဟင်တို့ကဖြစ်ကြည့်တယ်လို့တို့တော့တို့ဟာတွေဖြစ်ရှိလို့လားဖြစ်ပါဘူးဟုတ်ကလားရန်ကုန်နေအဖြစ်မရှိတဲ့ဟာတွေဟုတ်နော်ဟာညုံနေနေအဖြစ်ရှိလားရှိပါဟုတ်ကလား ဟာတို့ရာမုတွေဖြစ်ရှိတယ်ထင်နေတာဖြစ်မရှိတာလေဟင်တို့ကဖြစ်မရှိတာဖြစ်ရှိတယ်ထင်နေတာလေအဲ့ဒါဘုရားကသိပြီးခြင်းတော့တို့နောက်ဆုံးစကားပြောကြပါစို့ပါတော့ဝေယဓမ္မသင်္ကာရအပမဒိနာသံပါတိထားလေဟုတ်နော်ခန္ဓာရာနိပိခဝေအာမန္တရာမေဟောဝေယဓမ္မသင်္ကာရအပမဒိနာသံပါတိထားတော့ဟုတ်ဗျာဒီသံယုတညာတော်ပိုင်ရှင်ဘုံတော်ပိုင်ရှင် ကံတော်ပိုင်ရှင်ဟုတ်ဗျာအကုန်လုံးပိုင်ရှင်သူ့ကိုပြည့်ပြဟင်သူ့ကိုပြည့်ပြရတာထင်တယ်ဟင်မမြဲတာသွားဟောတာကွာဟုတ်ဗျာပြည့်ကြတာသွားဟောတာကွာဟင်ဟုတ်နော်မပိုင်ဘူးဆိုတာဟောတာကွာပါသူကိုယ်တိုင်ပရိနိဗ္ဗာန်ငါနေပြသွားတာလေပြသွားတော့မှဒီစကားကိုပြောတာတင်တယ်ဟင် အဲတော့ဝေယဓမ္မသင်္ခါရဆိုတာတို့သင်္ခါရနဲ့ပြုလုပ်ထားတာမှမများအပြည့်ကြီးတယ်ပြောတာပေါ့အပြည့်သောမြင်အောင်ကြည့်ကြကွာဒါပြောတာဟုတ်ဗျာအဲ့ဒါလေးတို့ဆံပြောကြဟုတ်အဲ့ဒီဝေယဓမ္မသင်္ခါရအပေါ်မာရိနာသံပါရိထားအဖြစ်ကြီးတဲ့ကြည်လုံးမနေနဲ့အပြည့်လည်းမင်းတို့ပြန်ကြည့်ကြအောင်လို့ပြောတို့ကအဖြစ်ရှိမဲ့ထင်လို့ဖြစ်ကြီးတဲ့လုံးနေတာဟုတ်နော်ပြည့်ရောกว่าဆိုဘယ်သူလုံးတော့ လုပ်ပါလုပ်ပါဗျာဘယ်လိုလုပ်တာလဲဖြစ်ရောဟဲ့ဖြစ်ရောဟဲ့ဟင်ဖြစ်ရောဟဲ့ဆိုလုပ်တာဘာဖြစ်သွားတော့ဖြစ်ရောဖြစ်သွားတော့ဖြစ်ရောကလားရန်ကုန်လောက်နေမှာပါမှန်ပါတယ်ဗျာမှန်ပါတယ်ဗျာဟုတ်ကလားဗျာလုံတာတော့ဖြစ်ရောဟဲ့ဆိုလုံတာဟုတ်နော်အဲ့တော့ဘုရားကပြောတယ်မင်းတို့အဖြစ်ကြီးလည်းကြည်လုံနေတယ်အပြတ်ကိုလည်းကြည်အောင်နေတယ်တို့ကပြက်ဘယ်သူမြင်တော့ သူမှမြင်ကြည့်ရလို့မြင်ပါတယ်ခင်ဗျာဘယ်သူကြည့်လို့ရှင်ဘုရားကျွန်တော်ထပ်မရောက်ပါဘူးတတိရှိအောင်ကြည့်ရလို့မြင်ပါတယ်ခင်ဗျာလုံးပါပဲတတိဘသူရှိလို့ထပ်မရောက်ပါဘူးတတိရှိအောင်ကြိုးစားလို့ဒီနာငုံလေးတော်တော်ကတ်တဲ့ဟာတွေတို့လည်းကတ်ပါဘူးတို့ကသူကဖို့ကပဲဆိုဟုတ်ကဲ့ဟေးဟေးဒီရောက်ဆိုင်အားထုတ်တယ်လို့ပါခင်ဗျာဟင်ဒီညာငုံလေးသွားတော့ငါကားတော့ငါပြက်တာအပြန်လေးကပြက်သမ်းပါလား တို့လာတတ်တဲ့ဟာမဟုတ်ဘူးနော်မလို့ပါနော်မကတော့လာဟုတ်ကောဟုတ်ကောလာကြာကျောင်းမှာသတိရှိပါဦးဗျာလေးလာလို့မပြည့်ပြရနေဘူးဟုတ်ပြီပါတယ်အခုကျောင်းတော်ကြီးဘယ်ဘယ်လိုလဲတော့လည်းတော့လေးလာလို့ဟုတ်ကောဟုတ်ကဲ့လားအေးလောရီတို့လာကတဲ့ရီတို့တို့အဲ့လိုကိုကြိတ်တယ်တော့ပါ ဟုတ်ကဲ့လားဟောမတော်တော့ကြောင်သားဟဲ့ဟင်ဟုတ်ဟဲ့ဖြစ်ပြပါပဲဟုတ်ကလားဟုတ်ကလားတို့ရန်ကုန်နေရဟွာလာနဖူးတွေဒူးတွေမှာယုံနေဟာတယ်ဟုတ်လားဟင်အင်းတို့တို့ရန်ကုန်နေနဖူးတွေဒူးတွေမှာယုံနေဟာတယ်ကြီးတယ်ဟုတ်ပါရဲ့ဟုတ်ပါရဲ့ အယုံဘူးလားဟင်တော့အဖြစ်လည်းမကြည့်ကြနဲ့ဟောအပြည့်ကြည့်ကြအောင်ဆိုအပြည့်ယုံပြီဟုတ်ကလားမှန်ပါဗျာဟင်အခုဒီလာတော့ယုံလာလားတစ်သက်လုံးယုံမှာလားဟုတ်ပါဗျာအယုံလားတစ်သက်လုံးယုံမှာမလားဟုတ်ကလားဟုတ်ကလားပြီးတော့တခါဒုတိယတခါတလုံးလေမင်းတို့ရှေ့ကြည့်တယ်ကြည့်မနေနဲ့နောက်လည်းပြန်ကြည့်တော့တင်ပါဗျာ တို့အဖြစ်သမားကရှေ့ကြီးတဲ့ဂုံကြည့်နေရတယ်နောက်ပြက်ကြနေတာဘယ်သူမှသိဘူးမှန်ပါပါသိလားမသိပါဘူးနောက်လက်မှကြည့်ပဲတင်ပါဗျာနော်ကိုလာခဲ့သလောက်အရွယ်နဲ့အချိန်နဲ့ရွယ်နဲ့ညပြီးတို့ပြက်လိုက်နေတာတင်ပါဗျာတို့သာရှိတို့ပြီးတော့ဖြည့်ရေးတာလုပ်နေတာနောက်ပြန်မကြည့်ဘူးအဲ့တော့ဝေယဓမ္မသင်္ကာရအပ္ပမဒိနာသမ္မာဒိတာဒါပြောတာတင်ပါဗျာမင်းတို့ရှေ့ကြည့်တဲ့ဂုံလုံးနေနဲ့နောက်လည်းပြန်ကြည့်အောင် တင်ပါဗျာဟုတ်နော်ဟင်တို့ကအဖြစ်ကြီးတယ်လုပ်နေတာအပြက်တို့စဉ်းစားပြီးလုပ်သူမရှိဘူးပြက်ကြံနေတာလေတို့တတိနဲ့နောက်ပြန်မကြည့်တော့မသိဘူးပေါ့ဟင်အဲ့တော့ရှိဖြစ်နေလို့ရှေ့ကောင်းလို့လို့နဲ့တို့တာနဲ့ပြီးလာခဲ့တယ်ဟုတ်နော်ဟင်တို့ကဒါနဲ့ပြီးလာခဲ့သေးကွအဲ့တော့တို့တတိရှိသူကအဖြစ်ကိုဖြစ်တိုင်းလည်းတို့ သိရမှာကွယ် ပါပါဗျာအပြည့်ကိုလည်းအပြည့်အတိုင်းတို့သိရမယ်နော်ပြီးတော့ဖြစ်ပြီးနောက်ကြံပြက်သွားတာကိုလည်းမြင်ရမယ်ဖြစ်ပြီးတိုင်းကြံပြက်သွားတာကိုမြင်ရမလို့ဒါတတိသမားမှမြင်နိုင်တာထင်တယ်မှန်ပါဗျာပညာသမားတော့အပေါ်ရန်ဟုတ်တာဘာမှမြင်နိုင်ဘူးလေဟင်ဟုတ်ကလားမှန်ပါဗျာပညာကတော့ဘာမှမြင်နိုင်ဘူးလေတတိရှိမှမြင်နိုင်မှာ ဟုတ်နော်တို့တတိနဲ့တို့ကလုံကြတာဟုတ်မှားပြဒီလိုလေးလူနေုံနဲ့ပြီးနဲ့ဟုတ်တော့လူဓာဒီတရားတရားအတွက်ကိုနှိုးပြီးတာထက်အောင်လုပ်တာမှန်ပါပါပညာမရနိုင်ပါဘူးလူယုံတက်တက်နဲ့ဟုတ်နော်ညာပါမကဒါနကလည်းပညာရနိုင်တာပါမှန်ပါပါရိုးရိုးဒါနကတော့တရားဖြစ်ဖို့ရပဲမှန်ပါပါဟုတ်နော်မှန်ပါပါတရားဖြစ်ဖို့ရတော့ပဲရှိပါတယ်ဒီလောက်နဲ့မပြီးပါနဲ့ နော်နော်တရားနဲ့တို့ကပြီးနဲ့ဝုံးပညာတိတို့တက်ရအောင်မှာဟုတ်နော်ပညာတိတက်ပါကိုကိုယ်တိုင်မြင်အောင်ကြည့်ဟုတ်ဗျာကိုဘဝကိုကိုကိုယ်တိုင်လူဖြစ်အောင်ကြိုးစားဟုတ်နော်ဟင်တို့ပြောနေကြကြပါတယ်လောကမှာအာဟုတရားကောင်းဆုံးဟာကိုယ်ပဲမှန်ပါဗျာနော် အာဟုတရားကောင်းဆုံးဆိုတို့ဖရာအာဟုတရားအာဟုသံဃာအာဟုဆိုမိတ်ဆွေချင်းနဲ့ဘေးကနေပြီးတော့မိပေးယုံတနိုင်တာလေဟုတ်နော်လူဖြစ်ဖို့ကိုကိုယ်တိုင်လုံးမှဖြစ်တာလေအာဟုတရားကောင်းဆုံးကိုပဲလေဟုတ်နော်အမြင်ကတရားကောင်းဆုံးလေကိုပါပဲဗျာဟင်အောက်ဆွဲချမှာဖျားဆွဲချလို့ရလို့လားမရပါဘူးဗျာဟင် အပယ်လေးပုံကိုငရဲအိုတို့ဘာတို့တရားတွန်းဖို့လို့ဟောမရပါဘူးဗျာအပယ်လေးပုံဘသူတွန်းဖို့မှာတော့ဟုတ်ပါဘူးဗျာအဲ့တော့အမြင်ကတရားကောင်းဆုံးဘသူတို့ဟုတ်ပါဘူးဗျာ အမြင်ကောကပ်ပြီပါကပ်နေပါဟုတ်ပါဗလားဟုတ်ပါတယ်ဗျာဟုတ်ပါတယ်ဗျာစိတ်တွေတွင်းလို့ရေးရေးပေါ်ပါပြီဗျာအဲဒါကတွေးပေါ်ကြီးဗျာလုတ်ပေါ်မှာမဟုတ်ဖ ೇನೆ ဟင်အမရသေးဘူးဗျာတွေးပေါ်ကြီးနေတော့မရသေးဘူးဟင်ကိုကိုယ်တိုင်လုတ်ပြီးကိုကိုယ်တိုင်သိရမှာလေသိပါဗျာဟင်ခုနပြောတဲ့ထိုအားနဲ့ထွင်းအားနဲ့သိရမှာထင်တယ်သိပါဗျာထိုအားနဲ့ထွင်းအားနဲ့ကိုကိုယ်တိုင်သိရအောင်မှာ တို့ပြောလို့သိတာကတော့တုဒ္ဒတိနော်ပညာတိပဲနော်နော်တုဒ္ဒတိစိတ်ဓာတိဆိုတာပညာတွေပဲလေဟုတ်နော်ဒီလောက်နဲ့ကျင်းတဲ့အိုးဟုတ်နော်တို့ရိတ်သားတွေပြောတဲ့စကားဆိုရင်တော့သူများပစာဖြာမှလမ်းသာမဆုံးပေနဲ့ကွာဟုတ်နော်ဟဲ့တို့ပြောတာလောက်ယုံရင်တော့သူများပစာဖြာမှလမ်းသာဆုံးရုံပဲရှိပါလေဟုတ်နော်ကိုကိုတိုင်ကိုအာကိုစရာအကောင်းဆုံးကိုပဲ ဟုတ်ဗျာအမြင်ကဖရာပေါင်းဆုံးလဲကိုယ်ပဲအဲ့တော့မိခွေသည်ဘသူတော့ကိုပါပဲဗျာရန်သူကကိုပါပဲဗျာချစ်စရာကကိုကိုပါပဲဗျာမုန်းစရာကကိုပါပဲဗျာဟုတ်ကလားမှန်ပါဗျာဟင်အခုတို့ကိုကိုကိုဟိုတို့အာကိုသည်ချစ်သည်မိခွေလို့တတ်မှတ်သလားဟင်ရန်သူလို့တတ်မှတ်ပါဗျာဟုတ်ကလားဟဲ့အေးဗျာကဲ လေးကပြတ်မဆိုလို့လေးကပြတ်မဆိုလို့ဖြောင်းချက်ပေးနေတာဗျာဟင်ဟုတ်ကလားဗျာဟင်ဒီသူကတော့တို့ညာသူနဲ့ဘာမှထူဘူးလေဟုတ်နော်သူသာကတော့တပိန်းလားသမီးကဟုတ်ဗျာတော်လေးတွေကြတော့တပိန်းလို့သုံးတာဟင် တို့ကသာတို့ကူကြီးတို့ပိုင်နဲ့တင်ပြီးတော့လိုက်ပြီးတော့မျက်နှာချုံတွေးနေတာသူကတော့ဖောက်ပြန်စရာရှိဖောက်ပြန်သွားတာဟင်တို့ညှာလို့လားမညှာပါဘူးဗျာတကြီးလဲလို့ကူဗျာညှာလဲညှာဘူးသူသူဖောက်ပြန်နေတာသူကသူဖောက်ပြန်နေတာတို့ကတော့မျက်နှာချုံတွေးပြီးအောက်ကျုပ်ခံပေါက်နေတာမှန်ပါဗျာဟင်ဟင်တို့ကသာအေးမပြည့်ရတော့ဘယ်နဲ့တော့ဟင် အောက်ကလည်းကျိုးပါပြီမျက်နှာကကောချူချူလေးပေါ့ကလားဒီသူကတော့သူလုံးချင်တာသူလုံးသွားတာလေတပိန်ဟုတ်မဟုတ်ဟုတ်ပါဘူးဗျာဟင်ပြီးတော့သူကသူကြိုက်တာသူလုံးသွားပြီတို့ကိုပြစ်ဖြစ်အောင်လုပ်ထားကြတာလေမှန်ပါဗျာဟုတ်နော်သူကတော့သူတက်ကောင်ကြီးကြိုက်ပြီးတာအဲကြိုက်ပြီးတာပဲအဲသူကကြက်သားအဲပါရမသူတတ်တကကောင်းမယ်သူကြက်သားတောက်မှာပဲတို့ကကြက်ဆွဲဆွဲတို့ပဲခံရမှာလေ တို့ကိုတွန်းဖို့ကြက်ဘုံတွန်းဖို့တာသူပဲအပေဘုံတွန်းဖို့မှာသူပဲဟုတ်နော်အဲ့တော့ရန်သူဟုတ်မဟုတ်ဟင်ဟင်ဒါဖြင့်ဒီအပြာရင်အဲ့ဒီအကောင်ကြီးဆက်ဆံသိမဆက်ဆံသိဒါပြစ်စလက်ခထားသိမထားသိမထားပါဘူးဟောပြောဘာဖြစ်သွားတော့ဗျာဟင် ဟိုတို့ဟိုရန်သူနဲ့တွေ့တော့ပဲနေတော့ဟိုလိုက်ပြီးတော့မျက်နှာချုပ်တွေ့တာလားဟင်ဟိုရန်သူနဲ့ကြတော့ပြောတာလေတပင်ရန်သူနဲ့ကြတော့ညနေချုပ်သွေးသေးလားမသွေးပါဘူးတော်သူနာပူပူကကနေသေးလားမနေပါဘူးမနေဘူးပေါ့အခုလည်းသူကသူဖြစ်ရင်သူဖြစ်တယ်ထပြလိုက်ညာသူဖမ်းသိနေပြီထားမှာမဟုတ်ဘူးလားဗျာဗျာဟင်မပြန်ခင်အခုလည်းမှတ်ပါလိမ့်ဗျာဟုတ်ဟုတ်လားဗျာဟင်ဟင် ဒုက္ခရံသူလို့မြင်ရမှာဗျတပိန်လို့မြင်ရမှာဗျဟင်ငါကူငါပိုင်နေဆိုရင်သွားပြီနော်ဟင်ပြောဦးမလားဒီကဗျပြောပါဦးဗျဟင်ငါကူငါပိုင်နေငါစိတ်ငါပိုင်နေပြောလို့မရတော့ပါဘူးဗျာဒုရှိမှုပါဗျာရောဟင်ရွာတဲ့ကြတမျိုးနေဦးမှာပါဟင်အဲ့တော့တို့ကလူဖြစ်တုံးလေးကိုလူစိတ်မွေးရမှာနော် နော်အပယ်လေးပုံရောက်မှတော့တို့လူဖြစ်အောင်မလုပ်နိုင်ဘူးနာပြမာတွေဖြစ်ပြန်တယ်တို့တဲ့ညာကောင်းပါတယ်သို့တော့တို့တို့ကျင့်နိုင်တဲ့ဘုရားရောရှိနော်လူမှာကျင့်လဲကျင့်နိုင်တယ်ပြီးလဲပြီးနိုင်တယ်ဟုတ်နော်အဲ့တော့လူဖြစ်တုံးလေးတို့ကလူသိရရပါဟင်အဲ့တော့တို့ကလူကလူလူကနလူကပြမလူကရိယာ လူကအရိယာတော်တိဆင်အရိယာနှစ်ဆင်အရိယာသုံးဆင်အရိယာလေးဆင်အရိယာအထိတန်တက်နိုင်ခွင့်ရှိတယ်တို့ရှိတဲ့တက်ပြသွားပြီပဲဟုတ်နော်ဒါတွေကုန်လုံးဟိုဝေဘူးတို့မိဘူးမှာပါသွန်လုံးလို့မာတိတို့မိဘူးမှာပါဟုတ်နော်တို့ကြီးကတက်ပြသွားတာမဟုတ်ဘူးလားမိုးကုတ်တို့မိဘူးမှာပါဒါတို့တီတာပြောတာပါအခုလည်းကြီးကနေတက်ပြနေတာဒီမနေပါဘူးမနေပါဘူးဟုတ်ပြ တက်ကြနေတာပဲအဲ့တော့တို့ကဘယ်လောက်ထိတက်မှာလူကနေလူလူကနေနတ်လူကနေဂျမတော်ဗလားမတော်ပါဘူးဗျာဘာများပြန်ပြီးတက်ပါမယ်ဗျာအောင်မအေဟုတ်ပါဗလားဘာနဲ့တက်မှာတော့ဝိပဿနာကျင့်နေတဲ့မှာပြန်မဲ့မဲ့မဲ့ဖို့ဟုတ်ကလားဟိုကို ဟိုကိုပြည်ပြည်ကိုကိုရှာကိုမတွေ့တော့တာဗျာတက်မယ်လို့သာပြောတာကိုပြည်ပြည်ကိုကိုရှာမတွေ့လို့ဟင်ဟင်ခင်ဗျားကရှိရတဲ့လေသက်ဆိုင်သူကနောက်ကဖုံးဆက်တော့ဘယ်နဲ့လုံးမလို့နောက်ကဆွဲကြရှိသေးတာဆွဲကြရှိသေးတာတော့ကြောက်စိတ်ပါတော့ကြောက်ဆွဲကြတယ်တော့ကဆွဲကြရှိသေးတာခင်ဗျာညီလေးဖုံးဆက်လည်းမနေဘူးဗျာဟင်ညီလေးဖုံးဆက်ဘူးစုတယ်ဗျာ အမီးတွေဖုံးဆက်ဖို့တိုးတယ်ဟာဒါကြီးကိုဆွဲကြတာတယောက်မဟုတ်ဘူးအများကြီးပါဗျာဟာအများကြီးလားဟင်ဟင်ဟိုဘာလို့မီးတွေကဆယ်ပြားမီးလားဘသူမီးတော့သမီးကြီးဗျာသမီးကြီးဗျာဟုတ်ကလားဟဲ့ဟာဆယ်ပြားမီးတော့ဆယ်ပြားမီးရောဖုံးဆက်သေးလားအဟုတ်ပြီဆွဲကြတာမနေဘူးနော်ဟင်တဲ့မယ်သူဘာလို့ တို့တော်တော်တို့တို့ကတော်ကျင်လေတော့တော်ပြုံမှာပေါ့တို့ငငယ်တုန်းကတွေ့ခဲ့ဘူးလားအဲဆောင်းသွင်းဆိုရင်လက်တီကပေါ်တာဟုတ်လက်တီပေါ်တော့ဟိုဘာလို့ရည်ထဲမနေနိုင်တော့ကုန်းဆင်းပြီးတော့ဟိုကုန်းထဲမှာဟိုဝကျင်းနဲ့ဝရတာလေအဲ့ဒါဟိုလက်ထိုးသမားကကျင်လေတဲ့သူကဒါကျင်းသွားသူလက်လက်တွေ့ယူလာယူလာပြီးသူတို့တတ်မစားခင်ပေါ့ဗျာအိုးကြီးနဲ့ထည့်ထားတယ်ဟုတ်ဗျာသင်အိုးနဲ့ထည့်ထားတယ် လေကဒီလိုသာပွားနေတာလေသင်အိုးထောင်ကြတော့တက်နိုင်ဘူးလေဟင်မြေပြားမှာတက်နိုင်တာအောက်ကိုလိမ့်သွားနိုင်တယ်အထက်ကိုလိမ့်မတက်နိုင်ဘူးအဲ့ဒီလက်ထည့်ထားတာဗျအဖုံးတောင်ပိတ်ဖို့မလိုဘူးတက်တယ်လေကြီးရောရောရောရောရောရောဟင်တပေတော့မှကြာသေးဘူးရှော့ဆိုအောက်ကြတာပေါ့ဟင်တညာလုံးတက်တယ်ဒီတိုင်းပဲတနေ့လုံးတက်လဲဒီတိုင်းဟင် အဲ့တော့သူဘယ်နဲ့တော့ဟောနောက်ကတော့ဖွဲများနေတော့ဟိစေဦးကြီးတဲ့ထဲထားတော့နေမှာတော့တော့တော့ကြပါလေဘယ်နဲ့တော့ဒါပြင်းဟိုနတ်လောက်တော့ရောက်နိုင်ပါ့မလားနတ်တဲ့တော့နေတယ်ဟုတ်ကဲ့ခဏတည်းနိုင်ပါလားဗျာခုခုပဲတချောချောဖုတ်ကြနေတာဟင်သူလေဖြတ်ဖြတ်တောင်းလို့ပြတ်မှာပေါ့ဗျာသူကြီးကဖြတ်ဘာအဲဘယ်ကတမှုကြီးများဖြတ်အောင်မှာပါသေးကြီးပါဦးဟင် ဟင်ခမရပသာပြပြနေတာကြီးကိုဟုတ်ဗျာတို့ကတဲ့ရမှာဟုတ်နော်တက်အားကောင်းမှာကုတ်အားကောင်းမှာကုတ်အားနဲ့တက်အားတတိပါဘောရိပက္ခယ39ပါးများပါတယ်တတိကိုင်းမှာဘောရိပက္ခယ39ပါးမဟုတ်ပါအကုန်ပါပါတယ်သောဗနာ25လုံးကုန်ပါပြီသားမဟုတ်ဘူးလားတတိတလုံးသာကိုင်းမှာတတိတလုံးသာကိုင်းမှာဟုတ်နော်ဟိုဘက်ကလည်းဆွဲကြဘက်ကလည်းပဲ ကိလေသာတန်ရောစဉ်တရေကိုဘလောက်များများအတွေးတစ်ခုပါအဲ့ဒါပညာကြောင့်ဖြစ်တဲ့အတွေးပါအတွေးမှမလားသူများအကြောင်းတွေးတာပါသင်ကြိုက်ဆွဲဆွဲလို့တွေးတာပါမုံဆွဲဆွဲလို့တွေးတာပါတာမန်ဆွဲဆွဲလို့တွေးတာပါဟုတ်နော်အဲ့တော့ကိလေသာတန်ရောစဉ်တရေကိုဘလောက်များများတွေးပါဟုတ်နော်တင်ပါဗျာအဲ့တော့တို့ကအတွေးတွေကတတိကတက်ရမှာတင်ပါဗျာအတွေးပြီးစင်အိုးပဲတင်ပါ တတိသည်လိတ်ပဲတက်နိုင်ပါမလားဟိဟိအဲ့တော့အတွေးဆိုဒုစာလို့ပြောရင်တော့အဝိဇ္ဇာပေါ့ဗျာနော်တတိကဝိဇ္ဇာဟုတ်ဗျာဟိုအဝိဇ္ဇာနဲ့ဝိဇ္ဇာဆန့်ကျင်ပဲမဟုတ်ဘူးလားအဲ့တော့တွေးနေမှမဖြစ်ဘူးမှန်နေမတွေးဖြစ်ဘူးဒီနှစ်ခုပဲထင်တယ်တို့ကခုပဲနဲ့တော့တွေးနေမှမဖြစ်တာလား မှတ်နေမတူးဖြစ်တာလားဟိုတွေးနေမှမှတ်ဖြစ်တာလားတွေးနေမှမှတ်ဖြစ်တာပါဗျာမှတ်နေမှတ်နေတယ်တွေးနေပါလားအာလောက်ပါဦးရှင်ဘုရားအုပ်စုတော်ကဲရှင်ဘုရားပေါ်တာပြောပါဦးမှန်တဲ့ကိုတွေးနေရဆိုဘယ်မှလုံးဖြစ်ပါလောက်ပါဦးရှင်ဘုရားဟဲ့မှန်ရင်လည်းကိုတွေးနေတယ်ဟဲ့ဟဲ့ဟဲ့မှန်ရင်လည်းကိုတွေးနေတယ်ဟုတ်ကလား က်ခါကြီးကဆွဲကြလို့နေတာခမည်းပေးလာတာပဲတရိခံပြီးပေးလာတာခမည်းဆိုဘာလို့ခမည်းတရိခံပေးလာတာတော့ကတော့ဆွဲကြလို့ရှိလုံးပေးကြလို့နေမှာပေါ့ဗျာဟုတ်လားဟုတ်နော်မာရင်တော်တွေးနေလဲဆိုဘာကြာနိုးဟဲ့ဘာမှမရှိတော့ဘူးဟေးနာဘုံတော် ညောင်ပင်လောက်တောင်ညောင်ပင်ဖြစ်မောင်းနတ်ဘုံတို့သတုမာရီတို့ဒါဝရီဒါတို့ခဏထောင်းကျေကုစုဘုံဟုတ်လားတို့ဟာတွေတက်ပုံညင်းနေကတော့ညောင်ပင်လောက်တောင်ညောင်ပင်မထင်ဘူးဗျာဘုရားတနာပင်တော့ဖြစ်မှာဘုရားဘုကလားဗျာဘုကလားဗျာအေးတို့ရာကုန်တွေလို့ပုံတော့ ဟေးမာရင်တော်ထထွေးနေတယ်ဆိုတော့ပြီးရောဟဲ့ဟေးအဲ့တော့ဟိုတရားရှာတာမရှာတာခုနကတို့ပြောတဲ့အဲမြဲသလားမမြဲဘူးလားသူတို့ကောင်းလားမကောင်းဘူးလားပိုင်သလားမပိုင်ဘူးလားဟုတ်ဗျအဲ့ဒါဒီဖို့အဖြစ်လည်းမြင်ရမယ်အပြက်လည်းမြင်ရမယ်ဟုတ်နော်အဲ့တော့ဖြစ်ပြီးနောက်ပြက်ကြသွားတာလည်းမြင်ရမယ်ဟုတ်ဒါပြောတာရှင်နော်မှန်ပါဗျာဟင်အဲ့ဒါဒီကိုခဏထားရှားမနေနဲ့ အဲ့ဒီအတွေးကလုံအောင်မှတ်ဖို့ဒါတခုပဲလုပ်စမ်းပါနော်အတွေးကနေလုံအောင်မှတ်ဖို့စေအိုးကြောတဲ့နိုင်မှာလက်ရင်ထွက်နိုင်မှာတော့ဟုတ်နော်အတွေးကကြောနိုင်ဖို့ဟုတ်ဗျာတို့ဒီမှာလဲအဲတော်ရောက်တော်ပြောမယ်တို့ကတော့ကျောင်းသားဘဝတော့ကတည်ရုပ်ဆုံးမိဘုံပြန်လိုက်ပါမိဘုံပြန်လိုက် တို့ကမိဘပြန်လုပ်တယ်လို့သူတို့ကလည်းမိဘပြန်လုပ်တာပဲဗျတခါတလေမိဘပြန်ကနှလုံးဖြစ်နေတယ်ကောင်းကင်မှာအဲ့တော့ဒါကမိကိုမိဘပြန်ဟုတ်မဟုတ်လူလုံးတဲ့မိဘပြန်ဟုတ်မဟုတ်ကိုလက်ညှိုးထိုးကြည့်ရတာကိုမိဘပြန်ကလက်ညှိုးထိုးကြည့်လဲဒီတိုင်းပဲလေသူတို့မိဘပြန်ကလက်ညှိုးထိုးရင်ဖွာဆိုပြုတ်ကြသွားဟုတ်ဗျာမှန်ပါပါဗျာသူတို့မိဘပြန်ကလက်ညှိုးထိုးလိုက်ရင်ဖွာဆိုပြုတ်ကြသွားတာ တုံမီဖို့ပြန်လားလက်ညှိုးဘလောက်ထိုးတို့ပြုံးကြဘူးအဲအဲ့ဒီတိုင်းတို့ကလိုက်ချက်ကြရတာဟုတ်ဟုတ်ဗျာမိဖို့ပြန်မိဖို့ပြန်ဟိတို့တို့ပြောနေကြဆိုရောင်တော်ပြန်နဲ့လော့ဘာလို့ရောလွတ်တယ်ဆိုတာမျိုးလို့ပေါ့ဟုတ်နော်ဒီကအမှတ်အားကောင်းတော့အတွေးအားလိုက်တာပဲကြိုင်လိုက်တာကိုမီဘုံပြန်နဲ့သူမီဘုံပြန်အတူတူပဲကြိုင်လိုက်တာအဲ့တော့အတွေးများကြီး အမှားအကောင်းလို့လို့မှတ်ပါမှန်ပါဗျာအမှားထက်တော့သူကနောက်ကလိုက်တာပဲလေမှန်ပါဗျာဟင်ဘာလို့အပ်တယ်အာဂသာသမားနဲ့ပြောကြဖို့နော်ဥမာမဲ့ဘောလုံးသင်းနှစ်သင်းအားချင်းညီနေရင်တစ်ဖက်ကညှက်အားကောင်းဖို့လိုအပ်တယ်မှန်ပါဗျာညှက်အားကောင်းတဲ့ဘက်ကကိုသွင်းပါပဲလေမှန်ပါဗျာနှစ်ဖက်အားကောင်းနေလို့ကိုမရှိသေးဖြစ်နေရင်ညှက်အားပါတဲ့ဘက်က ကူးသွင်းနိုင်တာပဲတချို့များကြွတ်တက်အောင်အဲညှိရဆိုဟုတ်ဗျာတချို့ကြွတ်တက်အောင်ညှိရတယ်လို့ဆိုတာကိုဘောလုံးဝင်းထဲမှာလည်းကြွတ်တက်နေတာရှိပါလိမ့်ဦးမယ်ဟုတ်နော်အဲ့တော့တို့မှားအားနဲ့တွေးအားကဒီဘက်ကမှားအားကောင်းတော့တွေးအားလိုက်တာပဲအတွေးများတိုင်းငါဝရိယပေါ့လို့လို့တတိချမယ်ဟင်အဲ့ဒီတိုင်းပဲအတွေးများတိုင်းငါအမှတ်တက်လာလို့လေတတိချမယ်နဲ့ အဲ့ဒါတော့ကိုဟာပူပဲသိဟုတ်ဗျာဟင်ဟင်မိဘပြန်ကတော့ပြိုင်ထုတ်ပါလားဟုတ်နော်အဲ့တော့ကိုယ့်ဘက်ကညှင်းအားသိလို့အပ်ပါတယ်ပါအားလို့အပ်ပါတယ်နော်သူငါသူတွေးခြင်းတွေးမတွေးခြင်းနေသူ့လို့သူ့လို့တော့ကိုကကိုမှကိုမှပါနော်ဟုတ်နော်ခုနမြင်မြင်မြင်ကောင်းမကောင်းပိုင်မပိုင်စားမနေပါနဲ့ဟုတ်ဗျာအတွေးကုန်လို့အမှားကြီးလည်းဖြစ်သွားဒုက္ခသူမြင်တာ ရှားဖို့လိုသေးလားလိုပါဘူးနော်တရားရှိပြီးသားကြီးဟုတ်တာတဘာဝတရားကမွေးကလေးကဒေတိရှိပြီးသားကြီးပါရှားဖို့လိုသေးလားမလိုပါဘူးဒုကဘာလို့အောင်ပါလဲအမှတ်ကိုကိုမှတ်ကိုမှတ်ဖို့ပဲသူမိဘုံများရှိမနေနဲ့တော့လည်းညှို့ထိုးမနေနဲ့သူပြောဆိုတို့ကတော့လည်းညှို့ထိုးကြရတင်ပါတင်ပါတော့လည်းညှို့ထိုးမနေနဲ့ကိုမှတာကိုမှကိုမှအကောင်းရင်ကိုကတက်သွားမှာပဲတင်ပါဗျာကိုမှအမကောင်းရင် ပြိုင်းနေမှာပေါ့တင်ပါဗျာပြိုင်းနေတော့ဟိုကသူတို့ကာမစိတ်ကြီးနဲ့လှုပ်ထားတဲ့မိဘုံများများဘယ်တော့မှမှိုင်းမကုန်ဘူးဘယ်တော့မှမကြဘူးတို့ကဘာနဲ့လှုပ်ထားတာဟုတ်ဒုဒုမိဘုံပြန်လာလေစက်ကူနဲ့မိုင်းအားနဲ့မဟုတ်ဘူးမိုင်းကုန်တော့ဟုတ်ကြပါဗျာဒါပါပဲ ဒီမှာလဲလုတ်ပါများလို့တရက်တရက်ထူးမလာရင်သရာအာကြတာပဲနော်မှန်ပါဗျာကြတော့ထူးပါဘူးกว่าလာတော့တာလေမှန်ပါတယ်ဗျာတစ်ချက်လာလဲဒါတစ်ခါလာလဲဒါနဲ့ဟင်လူချင်းသိမ့်နဲ့လုတ်နေပူဆိုးလေပါမှန်ပါတယ်ဗျာဟင်ဟုတ်နော်မခံချင်းသိမ့်နဲ့လုတ်နေပူဆိုးလေပါမှန်ပါတယ်အဲ့ဒါမရှိဘဲနဲ့ကိုမှကိုမှသူပြောတာတာတင်တယ်ဟုတ်နော်ဟင်လူဖြစ်ဖို့တက်ဖို့တက်ဖို့တက်ဖို့ပြောတာတက်လား ဟင်တဲ့ဘူးလမ်းပြောတာအမှန်ကအမှန်ဒါပဲတို့လိုအပ်ပါတယ်ဟုတ်ဗျာဘယ်လောက်မှမှာတော့ပေတိပေတိမှရမှာပါဗျာနောက်ဆုံးစိတ်ထိမှန်နိုင်ပါဗလားသုံးပါးဝန်းသားပါတယ်ဗျာဟုတ်ကလားတပါပါတော့ဟောမှန်ရမှာပါဗျာတာရီသမီးတွေကြားထဲနေတော့ဟောမှန်ရမှာပါဗျာမှားရမှာပါလားမှားနေတာပါဖရားလားမှန်နေပါ မှန်နေမှန်နေမှန်နေပါပဲတော့မှန်နေမှန်နေနဲ့ဒီကဖြစ်မလို့ဟေးဒီဒီကဖြစ်သွားမလို့မလို့ပါဘူးဟေးအဲ့ဒါမလို့ပါနဲ့အဲ့ဒါတော့မလို့ပါနဲ့ဟေးရံရမှာမဟုတ်ဟေးဟေးဒီဒီကဖြစ်သွားမလို့ဟင် ဟေးတို့ကဖုံဖုံကလုပ်တာမဟုတ်ပါဘူးအဲ့ဖုံဖုံတော့အပြစ်တင်မလုပ်ပါနဲ့မလုပ်ပါနဲ့ဖုံဖုံလုပ်တာလားဟုတ်ပါဘူးဟုတ်ပါဘူးဗျာဟုတ်ပါအဲ့လိုလုပ်တာကဲဗျာဆွဲကြတာရှိကောင်တော့ဟေးဟေးဟေးဒါရေးတခါကြီးတွင်ကြီးဥဝဲကကြီးနောက်တခါပင်းခဲ့ပင်းသိမပင်းသိမပင်းသိတော့ပါဘူးဗျာ ဟင်ဟုတ်ပါလားဘုရားမပေးသေးဘူးတဲ့ကောဘုရားကြီးဘုရားကတော့လုံးကုန်ပြီဟင်ဟုတ်လားဒါရင်နောက်တကဥဝေကကြီးဗေရိခံသိမခံသိအဲဒီကတော့မသိပါဘူးခံသိပါရဲ့ဗျာဟာဗေရိခံပြင်ရမှာပေါ့ခင်ဗျာပါလာမှာပေါ့ဟာသတိဘုန်းကြီးပဲဗျာဟာဟုတ်ကလားမလို့လို့ဟာဟုတ်ကလားပင်းသိမပင်းသိတိုင်းမပင်းမသိဘူးပေါ့မပင်းသိပါဘူးအဲမပင်းဘူးဟုတ်ကလား အဲ့တော့တို့ဒီကနေ့ဘလောက်ပြောနေနေပညာနဲ့တတိစီနှလုံးမှာနာမမရှိပါဘူးဟုတ်နော်တို့ကတစ်သက်လုံးပညာနဲ့သွားနေလို့ပါမှန်ပါပါဗျာဟုတ်ဗျာတို့ကသွားမှာကဗုဒ္ဓဘာသာတတိနဲ့သွားမှာမှန်ပါဗျာလူသိပေါက်သိတင်တာပါပညာနဲ့သွားရင်တော့ဓာတ်ဉာဏ်နဲ့တို့ပြီးသွားကြမှာပါဟုတ်နော်တတိနဲ့လုံးမှာကလူညာပါမှာပေါ့တို့ကလူညာဖြစ်ပြီးတင်တာဖြစ်နိုင်ပါမလားမှန်ပါပါဗျာ သူတို့ပဲကြတော့ဂျူးစားပါမယ်ဖေဟာပြီးရောဟင်ဂျူးစားပါမယ်ဖေဟာဟုတ်ပါမလားဗျာပြင်ပါမယ်ဖေဟာစီကဲနာကြဆိုဗျာမှန်ပါပါအာကဲအလူပွဲချင်းပါကြအောင်ဆိုတပွဲကြံသေးတယ် သူကလည်းအသာလည်းမရတော့ဘူးဗျာဗမာရတော့ဘူးဗျာဒီရက်ရက်ဒီကတော့နှစ်ရက်ရှိပြီဗျာပြောတာတို့ငငယ်ကတို့ဘုန်းကြီးပြောသလိုကိုတို့ဘုန်းကြီးကစိတ်စိတ်ဆိုးလာရင်စိတ်တူလာရင်ပြောတယ်နင်တို့ရင်သိပါမငါရင်စီပေါက်ပါမဟင်ကိုလည်းဘောရောင်ဒီလာတာကိုတို့တို့ကိုမောဆောင်တန်ကုန်တင်းဘယ်လိုဒီပါမ ဦးကပါတော့ပါပါတယ်ဦးကခေါင်းကျိန်းနေပါဗျာဟုတ်ကလားဗျာခေါင်းကျိန်းနေဘူးလားဟုတ်ကလားဒီမှာဒီမှာငွေဆိုမကတော့ဘူးဟုတ်ကလားဟင်လူကြဆုံးတော့လူတော့သူပြောနေကြတာဗျာကြီးဖွင့်ရပါဘူးမှန်ပါပါဗျာတန်ဃာလူတတ်ဖို့ပြိလိုအပ်ပါတယ်မှန်ပါပါဗျာဒီ တို့တွေကသတိနဲ့ညာမပါတဲ့အတွက်သံဃာတိမရောက်ဘူးနော်မှန်ပါပါဗျာဟုတ်နော်ဇံုံကလာရင်ဘာတော့ညူလေးတို့ကိုဆုံးမှာပေါ့အဲတို့ရောက်ွက်ကထွက်ခဲ့တဲ့ကိုတော်ကြီးကွာတို့ရောက်ွက်ကထွက်တဲ့ကိုတော်ကြီးကွာနဲ့အဲ့ဒီကိုတော်ကြီးစီလာတာများအကျင့်ကိုသိမရောက်ဘူးဟုတ်နော်တို့ဖျားနဲ့ဥပမာပြီးလို့ဖျားတော်ဟိုသာပင်ယူဖျားပြောတာမဟုတ်ဘူး ဟိုအုံနဲ့တည်ထားတဲ့ဘုရားပြောမှာနော်တရားသာရှိ၍ပညာမရှိတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်မှာဟုတ်ဘုရားတိတိမရောက်ပညာမရှိပဲလေနော်သူဟိုပါတော့ရအောင်နဲ့ဒိုးနဲ့ပြောရင်တော့ကြိုက်ကစားပေါ့တို့ကကြိုက်ကစားနဲ့ပြီးသွားတယ်တကယ်သက်တော်ထင်ရှားပြီဒီမရောက်ဘူးဟုတ်တော့ ကြိုက်ခသံဖရာဘုဟိကြိုက်ခသံဖရာဘုဟိတို့သင်္ကန်းကျုံကသာမဟုတ်ဘူးလားဖရာစီတီရောက်သလားမရောက်ပါဘူးမရောက်ဘူးကြိုက်ခသံနဲ့ထုတ်တင်ပါဗျာနော်တင်ပါဗျာတရားပါရှိတာကိုပညာမရှိပဲလေတင်ပါဗျာပြီးတော့သဖုတတ်တဲ့ပညာတော့ရှိတယ်တရားမရှိဘူးတရားမပါတဲ့ပုဂ္ဂိုလ်ကလည်းကြိုက်ခသံမှာထုတ်ဘူးတင်ပါဗျာဖရာစီတီမရောက်ဘူးဖရာဆိုဘာထူးတို့ကသူလဲအုံနဲ့ပုံတာ ဟုတ်ပုံလောက်တာပါပဲကွတို့အိမ်သာလောက်တာလဲဟုတ်ပုံလောက်တာဘာထူးတော့ကွာပညာပါပြီးတရားမရှိတဲ့ပုဂ္ဂိုလ်မှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်ဗျာဟင်တို့ကကပညာပါမှပုဂ္ဂိုလ်ကြော်၍တန်ခါမြင်နိုင်မှာပုဂ္ဂိုလ်ကြော်၍ဖျားမြင်နိုင်မှာနော်ဟုတ်နော်ဒါကြောင့်မို့လဲဖျားကပါတော့ဓမ္မပတ္တိသောမပတ္တိဒီစကားကိုဖျားသုံးသွားတာ ဟင်ကိုကိုယ်တိုင်တရားမြင်မှဘုရားမြင်တာကိုကိုယ်တိုင်တရားမြင်မှအံကာလည်းမြင်နိုင်မှာဟုတ်နော်ဟင်လက်ရှိရှိနေတဲ့မာတမျက်စိကတော့ပုဂ္ဂိုလ်ပဲမြင်နိုင်တယ်ဘုရားကမြင်လို့မှမရဘူးလက်ရှိရှိတဲ့မျက်စိကစိတ်သာမမြင်ပါဘူးစိတ်သာနဲ့ရှိနေတဲ့တို့အတွက်ထားခဲ့တဲ့ဓာတ်တော်ဒီအမွေတော်ဒီဟုတ်နော်ဟင် ဟိုဓာတ်တော်တဆူလင်းဖရာတဆူနှုံနဲ့လေမှန်ပါဗျာထားကြတာမဟုတ်ဘူးလားမှန်ပါတယ်အဲ့ဒါကအဲ့ဒီရက်ကံထဲမှာရှိနေတာလေပြီးတော့ဆံတော်လေးထင်တော့မှန်ပါဟင်အဘာကောက်သွားပြီးတော့ပြင်ထားတာမဟုတ်ဘူးလားအဲ့ဒီဆံတော်လေးရှိနေတာပဲအဲ့ဒါဖရာဟွာဒီပဲကွဖရာတက်တော်ထင်ရှားတယ်ပဲကွဟုတ်နော်အဲ့ဒီမှာတို့ဟိုဟိုပြောကြည့်တော့ပြောအောင်မယ်တို့သူတော်ကောင်းကြီးတွေမှာသွားတာဆံတော်ရှင်ဖရာဖြစ်ခဲ့ရင် တို့ပါလားပဲတောင်ပဲအရကနေလူစရာရှိလူပါသူတောင်းစရာရှိသူတောင်းပါလို့မှန်သွားဘူးလေဟုတ်နော်ဘုလူတော့ဟုတ်ဗျာအဲ့ဒါကဟွာမဟုတ်လားဗျအဖွာချီရတို့လင်းလုံးဘောတိမဟုတ်လားဗျမှန်ပါဗျာမောပြမသူလေးဆုံးပွားတဲ့အချိန်မဟုတ်ဘူးလားဗျမှန်ပါဗျာပြီးတော့တဖုတ်သားတို့ပရိကာတို့အလူခံတဲ့နေရာမဟုတ်ဘူးလားမှန်ပါဗျာဟင် အဲ့ဒါခုနှစ်ရက်သားသမီး30ပုံနာအတွက်ကိုမေတ္တာပွားတဲ့နေရာလေတောင်ပဲရကလေသင်္ဘဘောဓိလေဟုတ်ဗျာတောင်ဆူတောင်းစရာရှိအဲ့ဒီကဆူတောင်းတယ်ကျိုးစရာရှိအဲ့ဒီကဆူဆန်းတော်သည်ဖရာတက်ရှိထင်ရှားတဲ့အတူတူဓာတ်တော်ကပေပြီးနောက်မှာအဋ္ဌာန်နဲ့ထားခဲ့တာဆန်းတော်ကတက်ရှိထင်ရှားတော်က ဒါမို့ဆံတော်ရှင်လို့မတုံဘူးလားတုံးပါတုံးပါဗျာအဲသူတို့ရန်ကုန်သူရန်ကုန်သားတွေကဘိုးတထောင်ဆံတော်ကြည့်လိုက်လေတင်ပါဗျာတခါတလေလုံးနေတာတခါတလေစနေတာအသေးမဟုတ်ဘူးဆံတော်သေးမဟုတ်ဘူးဆံတော်ရှင်းနေတဲ့ပြီးတော့ကြားဘူးသေးတဲ့တို့တွေ့တာမဟုတ်ဘူးကဘာစစ်တုံးကသူ့ပေါ်တဲတဲ့ဘုံကြသူ့ပေါ်တဲတဲ့ဘုံကြတော့သူကဆံတော်လိုက်ကရွှေပြီးဟိုကြောင်မဲမဲကြီးမှာသွားပြီးတော့ကင်းဝတ်နေတာလေအခုသူပါလိမ့်မယ်အပေါ်မှာ ဂုံကြောက်ကြီးလားဂုံကြောက်ကြီးဖြစ်ပါဗျာဟုတ်နော်အဲသူ့ဘောတဲတဲ့ဘုံကြသူ့ဘောတဲတဲ့ဘုံကြတော့သူကအဲ့ဒီညမနေဘူးဟိုဂုံကြောက်တော့မှသွားပြီးတော့ကင်းဝင်နေတာအရှင်ဟိုဘောဗျာအသေးဆိုဘူးလို့ပဲလက်ဖြစ်သွားမှာဟုတ်ဗျာအဲ့ဒါကိုသာတော်ရှင်ပြောတာအရှင်မို့ခံတော်ရှင်ပြောတာသူကတက်တော်ချင်းရှားတော့ကသူကိုယ်တိုင်အာယုံပြုတာလေအဲ့တော့ခံကယုတ်ဒဆိုတော့အသေးမဟုတ်ဘူးလား အဲ့ဒီလေဘုရားရှင်ရဲ့နာကိန်းထားတာလေသူအာယုံပြုပြီးစွန့်ထားတာလေအဲ့ဒီရုပ်ထဲနာကိန်းထားတာယုံနာနှစ်ပါးပုံတဲ့အတွက်အရှင်ဗျာဟင်ဓာတော်ကရုပ်ပဲရှိတာဗျဉာဏ်တော့မရှိဘူးဗျဟင်သူတော်ဒိဋ္ဌာနဲ့အာယုံပြုထားတဲ့ဉာဏ်တော့ရှိဟောရှိမပေါ့သူတော်ဆံတော်တော့ပတ်တင်ရှိဘူးဒါမို့ဆံတော်ရှင်ဖျားနဲ့တွေ့ခဲ့ရင်တောင်ပဲရက လူပြာရှိလူကထူတောင်းပြာရှိထူတောင်းတယ်တင်ပါတင်ပါဗျာတင်ပါဗျာပြောထပ်ပြောသေးတယ်တနင်းကလေးတောင်းတာတော့အာကောင်းမှရမယ်တဲ့သူကတို့ဟာလားတမုဒ္ဒရှင်ညာတော်ရတဲ့နေရာမဟုတ်လားမှန်ပါဗျာအေတန်ကလေမှန်ပါဗျာအေတန်ဆိုတနင်းကလေးတောင်းပြာကိုပြောတာထက်လွန်းတဲ့အတွက်တာမန်ပုဂ္ဂိုလ်အဲ့ဒီနေရာတော့ပဲမလောက်အပ်ဘူးလို့ဆိုတယ်မလှအပ်ဘူးလို့ဆိုတယ်ခိုးကထက်လွန်းတာကိုကိုကိုဘက်ကညံ့နေရင်ဟင်ကောင်းကျိုးတဲ့ဆိုးကျိုးများတဲ့အတွက် တနင်္ဂနွေတောင်းလာတော့တတိထားလုတ်လို့ပြောတယ်ဟုတ်နော်အဲ့တော့တို့ကဖန်တော်ရှင်ပြီရောက်ကြလားကြိုက်ကဖန်နဲ့ဖုံးဖန်တော့မှန်ပါတယ်ဗျာဟင်ဘုရားစီတီရောက်ကြလားရောက်ပါဗျာရောက်ဘူးခုမှသိတာတဲ့နင်ဘယ်တော့မှလေ့လာထားတော့ရှင်ပြတရားတွေနာနာနာပေါ့ဗျာ။ဟောမအေးနင်နာဟောနာလို့လား။နာတယ်ဗျာ။ထင်းမောင်းဟဲ ချင်းရင်အင်္ဂါကောင်မနဲ့ညာဖြစ်တုံးကတော့နာဇာနာတရားဘူးဟုတ်ပါဘူးခင်ဗျာဘယ်လိုမဟုတ်တာတော့ခဲချင်းရင်အင်္ဂါကောင်မနဲ့ညာဖြစ်တုံးကတော့ငါတရားကိုနင်နာရလားပြီးတော့ညာမဖြစ်တော့ဘူးခင်ဗျာအဲနင်လွှဲချပြမင်းနင်းဇံကုန်နေဟိုချင်းရင်အင်္ဂါညာဖြစ်ထားကြတော့တရက်နဲ့မေ့လို့လားမမေ့ဘူးခင်ဗျာတက်တဲ့နဲ့ဟောမမေ့ဘူးခင်ဗျာငါဟာအဲ့လောက်နာလို့လားနေဟုတ်ပါ ဟင်အဲ့လောက်တော့မဆွဲသေးဘူးအဲ့လောက်တော့မဆွဲသေးဘူးကျောတော့နာတယ်လည်းပြောသေးနေမနာပါဘူးဟဲ့ဘုရားကြောင်6000ကျော်မနာသေးပါဘူးဟင်ဘုရားကြောင်6000ကျော်ဘောမသားကတော့မတရားကြောင်မှာခင်ဗျားတို့ပေါ့ဟင်ဒါကမတရားကြောင်မှာခင်ဗျာဟင်ဒီကျုပ်နမုံချတုတ်တုတ်ဟုတ်တော့အဲ့တော့ဆန်တို့ကကြိုက်စားနဲ့ဆုံးနေတယ် ကြိုက်ကစားပါပုဂ္ဂိုလ်နဲ့အတူတူပဲလေဟုတ်နော်ညာတော်သိသိသိမရောက်ဘူးတို့ကဖရာကိုကိုကိုယ်တိုင်ညာပါမဖရာနိုင်တယ်ဓမ္မပါတိသောမပါတိဒါခဏတို့သိပြီးသားဝကတိလည်းဒီစကားပြောခဲ့တာပဲဌာနလည်းဒီစကားပြောခဲ့တာပဲဟုတ်နော်ဌာနကလည်းအဲတို့ဟိုပုဂ္ဂိုလ်ဆွဲတယ်နော်ဖရာနာနေပြီမဲ့ဖရာသိတိမရောက်ဘူးသူ့ရဲ့ဝါလာသခင်ခေါ်မလားဟုတ်ပါဟုတ်နော် ဟင်သူ့ရဲ့တခင်ပေါ့ဟိုဘယင်တို့ကတခင်ခေါ်ရမှာဟုတ်ဟုတ်နော်တခင်ငယ်ကောင်းပါဗျာအေးအဲ့ဒါကြီးသွားပြီးတော့သူကလက်မကြွားတာပဲဟင်တော်ထက်တော့ငါဘယ်လူပေါ့ကွာဟင်နန်းတော်တဲ့တော့ငါဘယ်လူပေါ့ကွာနဲ့အဲ့ဒါကြွားပန်းနေတာဘာမှမလုပ်ဘူးဟုတ်ပါဗျာဟင်ဟင်တို့ဒီငါညူသားတွေနဲ့တဲမကွာလာဘူး ဟင်ကိုညွန့်တယ်လို့ဟုတ်ကလားတောင်းပြောခံနေရဗျာဟုတ်ကလားဟဲ့ဟင်အဲညွန့်တယ်လေးနဲ့ဘာထုတ်ဘူးလားဟင်မတူတော့ဟင်အဲဒေါက်တာတို့ငါဘယ်လိုပေါ့ကွာအဲ့ဒါကြွားပါနေတာဟင်ဖျားခိုင်းမလို့တော့ဘာလို့ဘူးလေဟုတ်နော်ဟင်ဖျားချီရတော့မနေဘူးတွားရတာသွားနေတာအဲ့ဒါဘာမှမလုပ်တဲ့အတွက်သူ့ကိုဒီစကားပြောတာဓမ္မပါတိသုံးမှာပါတိသုံး မင်းငါနာဘလောက်ပဲနေနေနေငါကျင့်တယ်လို့မကျင့်ရင်မင်းစကြဝဠာဝေးလေပုဂ္ဂိုလ်ချင်းကတော့နှစ်တောင်တွာတဲ့ပုံမဟုတ်ပါဘူးဟုတ်နော်ညာကြီးပြောတာတယ်နော်စကြဝဠာဝေးတယ်ဆိုတာမင်းငါခိုင်းတဲ့အကျင့်သာကျင့်တယ်လို့ရှိရင်မင်းစကြဝဠာဝေးချင်ဝေးပဲစီကွာငါနဲ့နီးနီးလေးဟုတ်နော်လူချင်းကြီးတာပြောတာလားညာချင်းကြီးတာပြောတာအဲ့တော့ဘုရားမြင်မှု ညာပါမမြင်မှာပေါ့နော်ဖះမြင်ဖို့ညာပါမမြင်မှာပေါ့ဒါမို့ဓမ္မပါတိပေါ်မှာပါတိပြောတာဟုတ်နော်ညာပါရမှာအဲ့တော့တို့တန်ခါလည်းဒီတိုင်းမပေါ့လားတန်ခါမမြင်ရင်သင်္ကန်းညုံကဒုဘောရာကြီးပဲလာမှာပဲဟုတ်တယ်ဘယ်လိုလာတော့ခဲ့ညုံလေးတတိယအခုတော့အရှင်မြတ်ပြည့်တယ်လို့ပါရင်ဗျာတန်ခါကိုပဲမြင်ပါတယ်ဗျာမဲ့ဘယ်လိုကြီးမြင်လိုက်တော့ဘယ်ဘယ်မျိုးလူကြီးနဲ့များကြည့်တာပါလဲတတိယမသိရရည်သိလို့တတိယ တုံးပြောက်ကိုပုံကိုယ်စဲမလို့ပါဗျာတန်ခါဝက်ဆက်ပြီးတော့စာအုပ်တွေဖြူပါတယ်ဗျာဟောမြင်ဘူးလို့လားတဲ့နင်တန်ခါကဲဒီလည်းမမြင်ဘူးပဲနဲ့ကြည်စဲပါဗျာဟောမရဲ့ကြည်စဲနဲ့လာကြမင်းနေဟင်အခုမှလောက်ရမှာဗျာဟောမအေးခုမှလောက်ရမှာကြည်ပြီးတယ်ဟင်တို့ပြောနေကြစကားရှိတာပဲဒီမှာဒေါက်တာကြီးတွေရှိနေတာပဲတို့ကဟိုဟိုဒေါက်တာကြီးပြောသူဒေါက်တာများသွင်းဒေါက်တာရှိကတခုများသွင်းတော့ကတခု နှစ်ခုနော်ဒေါက်တာများသွင်းဟုတ်နော်ဘယ်လိုခေါ်တော့ဒေါက်တာများသွင်းနှစ်ခုရှိအဲ့ဒါတယောက်တည်းလားနှစ်ယောက်ဟုတ်ကလားဟာတယောက်တည်းဟုတ်လို့လားနှစ်ယောက်ပါဒေါက်တာကတယောက်လေများသွင်းကတယောက်လေနှစ်ယောက်ပါဟာနှစ်ယောက်တည်းလားဟုတ်ကလားအဲ့ဒီနှစ်ယောက်တည်းဒေါက်တာဟိုများသွင်းကတော့သူ့မိဘနှစ်ပါးကမွေးထားပါလေသူကဗမာပြည်ဗမာနေမှာပေါ့ကလားပြည်ကလားနေမှာ ဒေါက်တာကတော့သူ့ပညာပါရမီကမွေးထားတာထင်တယ်လေမှန်ပါဗျာဟင်သူလည်းပညာရှိကျင့်ကြရတာမဟုတ်ဘူးလားမှန်ပါဗျာပညာပါရမီကမွေးထားတာလေမှန်ပါဗျာတို့တော့အဲ့ဒီပညာပါရမီကမွေးတဲ့ဒေါက်တာကိုဘယ်သူမြင်ဘူးလဲညသွင်ကတော့ပြင်လူတိုင်းမြင်နိုင်တယ်လေဘယ်မျက်စိနဲ့ကြည့်ကြည့်ညသွင်လူတိုင်းမြင်နိုင်တယ်ဒေါက်တာဘယ်သူမြင်တော့ဟေးတို့မှလည်းဒီတိုင်းပဲပုဂ္ဂိုလ်လူတိုင်းမြင်တော့ပေါ့တန်ခါကိုတို့လူတိုင်းမမြင်နိုင်ဘူး ဉာဏ်ပါမခင်ဗျားတို့မြင်ပါဟုတ်နော်ဉာဏ်ပါမမြင်ပါဟုတ်ဟင်များများမဟုတ်ဘူးဗျာတခုပဲပြောမယ်ခင်ဗျားတို့ကျုပ်တို့တပါးတဲ့အိရဲလို့လားမရဲဗျာအဲ့ဒါတန်တာပဲဗျာဟုတ်တော့ပြည်တော်ဘောဗလားအော်ဟုတ်ကလားတိုင်းအိတ်နေတဲ့ကိုတော်ကြီးကိုညင်ညူနိုင်မှာမလား ရှိပါတယ်ဗျာတန်ခါတန်ခါလို့ဟေးဟေးဟေးဟိုဘက်ကနှုတ်နှုတ်ဟောလို့သွားပြီသင်လှုပ်တော့ဘူးတန်ခါလို့မြင်ပါပြီဗျာသူကအိမ်နေတာပြီဘာဖို့တဘာနဲ့တခါကြီးပိတ်အိမ်နေတာသူတို့တို့တဘာနဲ့နေနိုင်ဘူးလားမနေနိုင်ပါဘူးဗျာဟုတ်ဗျာစကားမပြောအောင်မနေနိုင်ဘူးသူရှင်းပါဗျာဟင်တို့မှာတဘာနဲ့နေတာဘယ်သူမှပြောပြရမရှိဘူးဟုတ်ဗျာတဘာနဲ့အိမ်ရဲတယ်တဘာနဲ့နေရဲတယ်မှန်ပါဗျာ အဲ့ဒါအကျင့်ပဲလေအဲ့ဒီအကျင့်ကိုပဲတုပ္ပတိပါဏပြောတာပဲလေအဲ့ဒါပဲဥလူပဲလေဟောတာလည်းညာရပဲလေဟုတ်နော်ဟုတ်ကလားမှန်ပါဗျာညီမလားညီပါဗျာအဲ့တော့ခုလူမှာတို့လူမှာလားအိတ်နေတဲ့ကိုတော်ကြီးလူမှာလားဟင်ဟုတ်ကဲ့ကဲရှုပြလုံးပါဦးဗျာဘုရား

ဖျားကျင့်တယ်လို့ကျင့်လို့ဖျားသိတယ်လို့သိနေတာမှန်သမျှဒုနဲ့တူတူပဲတန်ငါဆိုရင်တူသွားတယ်ပေါ့ပုဂ္ဂိုလ်ဆိုရင်တော့ဟိုကူတော့ဒီကူတော့ကွဲသွားမှာနော်ဟင်တန်ငါဆိုရင်တူမသွားနိုင်ဘူးနော်တန်ငါတူသွားတယ်ဆိုတော့တို့ကတင်ငန်းတစ်စုံနဲ့အင်္ဂါပန်းတရားစုံနေမှာ ဖုန်းတစ်ဖုန်းနဲ့သံဃာသန်းတရားဖုန်းလိုက်ပါလေကွဲနေတဲ့ပုဂ္ဂိုလ်ကြတော့ဟိုတစ်ပါးဒီတစ်ပါးလိုက်ဆိုတော့အချိန်လဲကုန်ပါတယ်ပြည်စီရဲတတ်နိုင်ပါဦးမလားမတတ်နိုင်ပါဘူးဒီဗျာတို့ကသံဃာမြင်တတ်ဖို့သိလို့လေပုဂ္ဂိုလ်ကိုလှူခဲ့လို့ရှိရင်ခင်မင်းစိတ်ကောမရှိနိုင်ဘူးရှိပါတယ်ဗျာခင်မင်းစိတ်ရှိရင်အာဟုစိတ်ကောရှိပါတယ်ဗျာအထင်ကြီးဟောရှိပါတယ်ဗျာအထင်သေးဟောရှိပါတယ်ဒီလိုဆိုစေတနာတတ်မှာမလားမတတ်ပါဘူး ဟင်မတန်းလို့ချင်းပေါင်းလိုက်တဲ့သစ်ပင်ဟာရိုးရိုးပေါင်းကင်းတဲ့သစ်ပင်တော့အတက်တန်မမလားမတန်ပါဘူးခင်ဗျာတက်မှမတန်ရင်အပွင့်အသီးလည်းမတန်နိုင်ဘူးဟုတ်နော်ဟုတ်နော်အဲ့တော့ပုဂ္ဂိုလ်ဆွဲရှိခြင်းတို့မှာအကုသိုလ်ခြံတာရှိမှာပေါ့မှန်ပါတယ်ခင်ဗျာနော်တန်ခါအာယုပြုတော်ပုဂ္ဂိုလ်ဆိုအကုသိုလ်ခြံရရှိပါဦးမလားမရှိပါဘူးအဲ့ဒီနေရာရောက်အောင်တို့လုပ်ပါမှာလူတာဖို့သာသနာတွင်တာ

ရှင်းပါတယ်ဗျာရိုးရိုးကုသိုလ်ကတော့လူနဲ့နတ်ပြီးပြီလေမှန်ပါပါဗျာဟုတ်နော်လူနဲ့နတ်နဲ့ပြီးသွားမှာပေါ့တော်ဗလားလူနဲ့နတ်တယ်အဲဒီဖြစ်ချင်းတော့ဘယ်လိုလုပ်ပါတော့ကျိုးသာပြင်ရပါပါဗျာဟင်ဟင်ပါတဲ့ဗျာဒီရှည်တန်းပြည့်ပြီးတော့ကျိုးသာတော့ပါဗျာဟုတ်ပါမလားကျိုးသာပြီးပြီလားကျိုးသာနေတယ်ပါဗျာလူတို့ကြတော့ဆဲနေပြီးတာဟင်မပြည့်စုံသေးလို့ပါ ပါရမီပါရမီပြည့်ဒါနဗုဒ္ဓဘာသာဖြစ်တော်လည်းပဲအလုတ်နည်းလို့ပြောဟုတ်ရိုးရိုးဒါနကတော့လူတိုင်းလုပ်နေတာဟင်ရိုးရိုးဒါနလောက်နဲ့တို့ဗုဒ္ဓဘာသာဖြစ်ရခြင်းမနာသေးဘူးပါရမီပြည့်ဒါနဖြစ်ဖို့လိုအပ်သည်ပါရမီဒါနဖြစ်ဖို့ဘာလိုအပ်သလဲပညာလိုအပ်တယ်အဲ့ဒီပညာကဘသူဥသိမှာတော့ပညာမှာတတိဥသိမှာအဲ့ဒီတတိက ခုနကအကျင့်ကိုသွားမြင်နိုင်ကလေးအဲ့တော့အကျင့်ကိုမြင်နိုင်တော့ဖြစ်သွားတာရောသူမသိနိုင်ဘူးလားသိပါပါပြက်ကြသွားတာရောသိပါပါဖြစ်တာရောပြက်တာရောအကုန်သိနိုင်တယ်အဲ့ဒါညာပဲလေဒီရောက်အောင်အာရုံပြုရမှာနော်ဟင်ဟုတ်ဟုတ်ကလားဗျာဒီအခုဟောသူတို့ဆိုင်မောကပြည်စီလက်ထဲယူလာတယ်ငါပြည်စီငါပြည်စီတို့လက်ထဲရောက်တဲ့ မပြည့်ပြည့်ဟုတ်သေးလို့လားဟုတ်ပါဘူးဟုတ်ဗျာမြင်အောင်ကြည့်မြင်အောင်ဖြစ်တော့ပြက်လိုက်နေတာမြင်အောင်ကြည့်မှန်ပါဗျာဟင်အဲ့ဒါမြင်လို့မတို့ကတရာတန်တစေရနာတန်တဖြစ်ပါပေါ်ကဲလိုက်ကြအောင်သူ ပါဠိပါဠိသံပါရောသံပါရောဝတ္တဝတ္တဒုက္ခတောဒုက္ခတောမောဒနာထာယမောဒနာထာယနိဗ္ဗာန်တနိဗ္ဗာန်တသစ္စကရိယာယသစ္စကရိယာယဣမာနိဣမာနိသာတပသာတပဝုထုနိဝုထုနိသံဃတသံဃတဓိမဓိမသံဃတသံဃတဓိမဓိမသံဃတသံဃတဓိမ ဘေးမှာကောင်းပြီပန်းပြီရှင်ဘုရားရှင်ဘုရားမယံဘုရားတပည့်တော်တပည့်တော်မတို့ရန်ကုန်၌ရန်ကုန်၌ထိုင်ရကုန်သောအာယကအာယကကာယကမကာယကမအပေါင်းတို့သည်အပေါင်းတို့သည်သံပါရာသံပါရာဝတ္တာဝတ္တာဒုက္ခတောဒုက္ခတောသိရအလုံးသိရအလုံးမောဒနာထာယမောဒနာထာယလုံးမြောက်ရန် နိဗ္ဗာန်ကအစွဲကင်းရာသနာကင်းရာနိဗ္ဗာန်ကိုသိသိကရိယာရာမျက်မြင်ကိုတွေ့ကိုယ်တိုင်တွေ့ရာပုဒ္ဒိတာယေရှု၍ ိမာနိိမာနိသာတပသာတပဝုထုနိဝုထုနိသံသံသင်္ကံသင်္ကံပါတိတောပါတိတောဤလူဝဝုထုဤလူဝဝုထုအစုစုတို့ကိုအစုစုတို့ကိုသံဃာတသံဃာတသာသနာတော်၌သာသနာတော်၌ဆောင်းဆောင်လျက်ဆောင်းဆောင်လျက်ရှိတော်မူသောရှိတော်မူသောသံဃာတော်သံဃာတော်အရှင်ကောင်းအရှင်ကောင်းအရှင်များအရှင်များအပေါင်းအား သမာပါဒီမဒီမသက်ကသက်ကဥဒ္ဒဘာကိုဤကိုရာကိုရှင်ဘုရားရှင်ဘုရားဥတောင်းမယ်နော် ဣဒံမေပုညဣဒံမေပုညအာတဝေခေယအာတဝေခေယဝဟဟောတုဝဟဟောတုအရှင်ဘုရားအရှင်ဘုရားဘုရားတပိတော်ဣဒံတပိတော်ဣဒါနဘုသူတိဣဒါနဘုသူတိဘုရားတပိတော်ဣဘုရားတပိတော်ဣဣပိလဘုသူတိဣပိလဘုသူတိဘုရားတပိတော်ဣဘုရားတပိတော်ဣဣဘာဝနာဘုသူတိဣဘာဝနာဘုသူတိအာတဝေတရားအာတဝေတရားဣဘာတုဣဣဘာတုကုံညာကုံညာကုံကြောင့်ဖြစ်သော ကြောင့်ဖြစ်သောမေဖို့ဤမေဖို့ဤအထောက်အပအထောက်အပဖြစ်ပါစေသာဖြစ်ပါစေသာအရှင်ဘုရားရှင်ဘုရားမြောက်ဝင်မယ်နော်ဣဒံနောဣဒံနောပုညပါကံပုညပါကံသဗ္ဗပတ္တနံသဗ္ဗပတ္တနံဒီမာဒီမာအရှင်ဘုရားရှင်ဘုရားဘုရားတပိတော်ဘုရားတပိတော်ဤတော်မာတို့ဤဤတော်မာတို့ယနေ့ယနေ့မဟာမြိုင်၌မဟာမြိုင်၌ တန်ကြရကုန်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ကုသိုလ်ပုညကိုပါကားတော်ကိုအာလုံးတာကြသမျှမြတ်မြတ်မြတ်မြတ်မြတ် လောကီလောကုတ္တရာနှပြသောသူပြည်ပြီးအောင်မြင်ကြပါစေ။ Colombian